သာသနာတော်2543ခုဘောဇာတက္ကရီ1360ခုနှစ်ဥဒ္ဓဝတ္တနာမူလရာသီတော်သလင်းလာပြီကျော်15ရက်တော်သလင်းလာွယ်နေ့နေ့လယ်ပိုင်းပဲခူးတိုင်းပြည့်မြပင်ကျယ်လန်းမဟာจิตာနာဟိတမဟာတတိပဒဓမ္မပိမန္တော်မြတ်အတွက်၌23ချိန်မြောက်စဉ်ပြမအပ်သောရပ်ပေါင်း90 ဝါတွင်3လစခန်းသာဝေဟောကြားသည့်သောဌာနပိရကခိုရကနိကေဝိမာနဝတ္ထုပါဠိအဋ္ဌကရာတွင်လာရှိသည့်ရေဝတိဝိမာနဝတ္ထုခေါ်အဖြူနဲ့အမဲတမူကွဲဓမ္မဒေသနာတော်ယနေ့ဘုန်းကြီးတော်ဟောနာကြီးညိုကြမှာကအဖြူနဲ့အမဲတမူကွဲတရားပါရရတော့အဖြူနဲ့အမဲတမူကွဲ လောကယခုနဲ့ကဘုန်းကြီးတို့တီလာပေးချပို့တဲ့အခါဆူနေချဆိုတာလေးကို ပြန်ပြောင်းလဲပြုပြင်ဖို့အင်မတန်ခင်းနေကြမကြီးမားလာတဲ့ရှာလေးလက်နှစ်တက်လောက်ကိုမထိနိုင်လို့ဖြစ်နေကြအဲ့ဒါလေးတတိထားအဲ့တော့ဒီဖြူနဲ့မဲမှလည်းပဲတူရောင်နဲ့လည်းလွဲတတ်တယ်ဖြူရောင်နဲ့လည်းမဲတတ်တယ်တဝူလုံးလွဲညီကောင်မောင်နှမရင်းဖြစ်ပေမဲ့လို့ ဘဝကုသိုလ်ကံရင်းကွာခြားတဲ့အတွက်ဒါကြောင့်ခြေရှင်းကောင်းတဲ့တမိသားချင်းဖြစ်ပေမဲ့လို့အဖြူနဲ့အမဲတမှုကွဲတတ်တာဟာဘယ်သူမှပြုမိမိမှုဆိုတဲ့ကံတရားပဲလို့အဲ့ဒါလေးနားလည်ထားကြပါဒါကြောင့်တို့လူတွေဒီနေ့အစွဲတွေဖြောက်ဖို့မပြောနဲ့နမောတတ္တကိုဖြောက်ဖို့မလွယ်သေးဘူးတကယ်ရှိကနမောတဘုတတ္တဘဂဝါတော်ပုတ်ွက် နမောဟာရှိခိုးပါ၏တသဘဂဝါတို့ကဘယ်ကုကိုရှိခိုးတာလဲဆိုတော့ထိုးဖရာကိုရှိခိုးပါတယ်အဲ့တော့နမောဟာရှိခိုးပါ၏တသကထိုးဘဂဝါတို့ကဖရာအတိပ္ပယ်ကတော့ထိုးဖရာကိုရှိခိုးပါ၏လို့လာရအခုတော့ရှိခိုးပါ၏ထိုးပြီးတော့မှဖရာကိုပွားပြီးစကားအဆက်ဆံရှိဖြစ်ပါအဲ့ဒါကြောင့်မြင်မှုရတော်တော်ခဲရင်တယ်ဒုလောကလူသားကိုယ်ဆွဲလေးနဲ့ကိုယ် အယူဝါဒတွေကလည်းစိုက်လိုက်မှတာစိုက်လိုက်မှတာဆိုပေမဲ့တကယ်တော့နိုင်နဲ့ချွတ်ချွတ်တော့မဟုတ်ပါဘူးမိရဲ့မျိုးရဖရဲ့စင်လာလောက်ပဲရှိနေကြတော့ကဒါတွေပြန်ပြီးတော့မှန်ပြုပြင်မှုဆိုတာအတော်မတန်မလွယ်တာပဲအပြောပင်ဆိုင်မိလိုက်ခါပါတဲ့အဲဘီယာငါပြောပင်ဆိုင်ရင်ဘီယာငါပြောသေးပဲသိရမယ်ပေါ့ဒါလို့သမီးတည့်ရသေးလူတွေကယူထတာလေကိုသိထားတာလေးကိုမှတ်ထားတာလေးကိုတည့်ရသေးဆွဲထားတာ ဒါကြောင့်အခုခေတ်ကိုယ်ပဲမှုဆိုင်ရာသူရသတိဘူဘောဘုံမင်းကောင်းရဲ့ကားကျင်တော်ရှင်ကျော်ရှုပေါ်ခြင်းတာမညာဘာရတိဆိုတာတရတိလူတွေကယူဆဆွဲထားလို့ဘုန်းကြီးတို့ကအမှန်ကိုထောက်ချပြောတာတော့လူတွေလက်မခံနိုင်ဘူးဘုန်းကြီးတို့ကတစ်ဖက်သားဆန်းသလိုလိုဘုန်းကြီးကပြင်မနေသလိုလိုသူတို့ကလုပ်နေကြမှသူတို့ကပြင်မနေတာဘုရားပြင်မနေတာတရားပြင်မနေတာတန်ခါပြင်မနေတာအတူမရှိတဲ့ဘုရား အဲ့ဒီအတူမရှိတဲ့ဘုရားကိုသူရတ္တိဘိုးဘုံဘုံမွင်းအောင်လို့တန်းနဲ့ထားတာအတူပြုထားတာဒါဘုရားစော်ကားနေတာပဲဘုန်းကြီးတို့ပြောပြီးဘုန်းကြီးတို့ကသင်္ကန်းမကျင်းနဲ့မိမတွေနဲ့တူနေရင်တို့မိတာကျင်းတတ်ပါအဲ့ဒီကြတော့မကျင်တာဘူးဟိုဘုရားရင်မကြီးကြတယ်ကြီးမိမနဲ့တူတူကတော့တပန်းနဲ့ထားသူရတတိဘိုးဘုံအောင်ဘုံမင်းအောင်ပါတာကကြည်သားဒါကြောင့်လူတွေကတော်တော်ခက်တယ်ပြောတာကိုယ်ဘာသာကိုယ်သာသနာမရှိလည်းမရှိဘူး ရှိသလားမရှိဘူးလားလဲမေးရမရှိရင်မရှိလေအလျောက်ရဲရဲရင့်ရင့်နဲ့ဆိုပြီးတော့လောက်ရမှာကိုမဟုတ်ဘူးဘုန်းကြီးအကြောင်းကဟောနေတာပဲအေးတို့အိမ်လာကြည့်တာမှလို့ဆိုပြီးတော့အံကုံကြီးရောဘိုက်ဘူးနန်လာနဲ့ဟုတ်တယ်မလားတရုတ်ဘုရားကြီးရောနှုတ်ကမ်းဘုရားနဲ့ကလားဘုရားရောဘုရားရှင်မတင်နေကြအကျိုးတောင်းနေတွင်ကြီးဘာတောင်းညာတောင်းဆိုပြီးအဲ့ဒီမှာအကုန်လုံးခိုင်းကနဝါဒတွေရောပြီးတော့ဟိုလူရောဒီလူရောပြစ်သိက်ခတ်ထားတာ တို့ဘုရားကအောက်ကရောက်လိုက်ခொနကအံကိုဆိုတာကြီးကဘောကရောက်လိုက်ဘောကဒုက္ခမှုဘာဘာနဲ့ကလားဘုရားကြီးကဘောကရောက်လိုက်ဘာမှမမသိဘူးတို့လူတွေဘုန်းကြီးတွေကြတော့ဓမ္မတွေနဲ့ဒွေရောရှက်တင်နေဘာလာညာနာလေးပြောတာပြောကြည့်တာဒါနဲ့ကိုခုတ်ပြန်အယုတ်ဓမ္မကိုကြတော့ဘုရားတရားတန်ကပြီးပြီးပြင်းပြင်းမရှိပဲလေဒီများကြမှာဘိုးမလုတ်ချင်တယ်ကိုဆုံးကိုစားနေတော်တော်ကိုလောကမခံချင်စရာကောင်းတာပဲ အဲ့ဒါကြောင့်အဖြူနဲ့အမဲဓမ္မုကွယ်တဲ့ဗျာဟောတို့လူတွေကတရေသေးမှတ်ထားတာဟာတရေသေးမဟုတ်ဘူးဒီမေတီဗီကမွေးတိုင်းဒီမေတီဗီနဲ့ပညာတွေ့ရမယ်ရှိပွားတွေ့ရမယ်ရုပ်ရည်တွေ့ရမယ်အတန်တွေ့ရမယ်အရက်တွေ့ရမယ်အသက်တွေ့ရမယ်လို့မရှိပါဘူးဗျာတို့မြတ်စွာဘုရားတော်တော်များကြီးဧတုမသတ္တ80သူဘာကမဲအဲမဲတော်ကြီး အဲအမိထွေးဂေါတမိပြန်တတ်တယ်120သူသားလေးရာဟုလာကြတော့32တက်ပဲနေရဘယ်တူလို့တူသလားပြိတ္တာအေးအဲ့ဒါပဲနောက်ဘုရားအလောင်းရဲ့ခြင်းရာဖြစ်ခဲ့တဲ့ရသောတရသူကတော့အာသောကင်းဝါယဟနာတိမာကြီးဖြစ်လို့သူနဲ့တူလုံးချင်းညီကိုမောင်နှမကြီးဖြစ်တဲ့ဒီဝရကဘယ်မှာလဲဒီဝရဘယ်မှာလဲ ကိုမျိုးကိုတော့မမေ့ရဟမ်ဒေဝရကြတော့ငရဲမှာမောင်နှမအချင်းချင်းတမေတပေလဲမွေးတာဒုပရိသတို့လူတွေကတည်ရင်ဒီသွားသွားပြီးဆွဲမှထိုင်ရင်ခက်ကုန်မယ်ကိုရကပြတဲ့ဆုံးနာတစ်စိစတဲ့အစွဲလန်းနေရကြီးတခါတည်းတည်ယူတန်ကြီးဆွဲတာနောက်ထပ်ဘုန်းကြီးတို့ကဟောတာတော့ဘုန်းကြီးတို့ပေါ့ဖြစ်မြင်နေကြအဲ့ဒါကြီးကတော်တော်ကြောက်เสียကောင်းတာဒါတော့ဘုန်းကြီးကပြောအမေဘုန်းကြီးတွေကဒီနတ်တွေဘာတွေပြောတာမကြောက်ဘူးလားတဲ့ တခုကလူလူဟစ်တယ်အဆုံးမပါတဲ့လူကလုံအောင်ထိုင်မှဖြစ်ကြောက်ရမှာသူတို့ကတကယ်ဘုရားတရားတန်ခါလက်တွေ့ပြင်မှလို့သူတို့ကကြောက်ရမှာဘုန်းကြီးတို့ကသူတို့ရှိမရှိဘယ်လိုပြောနိုင်လဲ gain ပြောတာသူရသည်ဘုဘောဘုံကရေကားနေတော့ဘယ်သူရှိတယ်လို့ပြောနိုင်တယ်လဲထွက်ရပေါက်ကရှိတယ်ဆိုဒါရင်လဲလားဒီပြင်ရောမရှိနိုင်ဘူးလားဒါရင်ပြန်စဲတာပါကိုတိတဲ့လောက်ကလေးနဲ့ကိုဆိုပြီးလူတွေကအစွဲတန်နေကြတာတော်တော်အဖြုတ်ရမလွယ်တာပဲ ကဲ့သို့အဖြူနဲ့အမဲအဖြူနဲ့အမဲတမူကွဲ့တမူကွဲ့သူလည်းမတူပါပေသူလည်းမတူပါပေအဖြူနဲ့အမဲအဖြူနဲ့အမဲမတူပဲမတူပဲတမူကွဲ့တမူကွဲ့သူလည်းမတူပါပေသူလည်းမတူပါပေကုသိုလ်ဖြူပဲကုသိုလ်ဖြူပဲအကုမဲအကုမဲကျိုးကွဲ့မတူပေကျိုးကွဲ့ ကုသိုလ်ဖြူပဲကုသိုလ်ဖြူပဲအကုမဲအကုမဲကျိုးွယ်မတူပေကျိုးွယ်မတူပေမကောင်းမှုမဲမကောင်းမှုမဲသိငရဲ့သိငရဲ့မလွယ်ဆောင်နိုင်ပေမလွယ်ဆောင်နိုင်ပေမကောင်းမှုမဲမကောင်းမှုမဲသိငရဲ့သိငရဲ့မလွယ်ဆောင်နိုင်ပေ တိဆွဲရောက်နိုင်ပေဝိတ္တိဆွဲရောက်နိုင်ပေကောင်းမှုဖြူဆွဲကောင်းမှုဖြူဆွဲသေမလွယ်သေမလွယ်ဒုက္ကတိဆွဲရောက်နိုင်ပေဝိတ္တိဆွဲရောက်နိုင်ပေကောင်းရိုးဆိုင်ကကောင်းရိုးဆိုင်ကကောင်းတိယကောင်းတိယမုတ်ချဆတ်ဆတ်မုတ်ချဆတ်ဆတ်ကောင်းကျိုးဝေကောင်းကျိုးဝေ ကောင်းမှုစိုက်ကကောင်းမှုစိုက်ကကောင်းသည်ယကောင်းသည်ယကောင်းမျိုးစိုက်ကကောင်းမျိုးစိုက်ကကောင်းသည်ယကောင်းသည်ယမုတ်ချဆဆကောင်းယူဝေမုတ်ချဆဆကောင်းယူဝေမကောင်းမျိုးစိုက်သူမကောင်းမျိုးစိုက်ကမကောင်းမျိုးစိုက်ကမကောင်းမျိုးစိုက်ကကောင်းသည်ယကောင်းသည်ယမုတ်ချဆဆမကောင်းယူဝေမုတ်ချ င်းမျိုးဆိုင်ကကောင်းမျိုးဆိုင်ကမကောင်းသည်ယမကောင်းသည်ယဘုချဆတ်ဆမကောင်းရိုးဝေဘုချဆတ်ဆမကောင်းရိုးဝေခဏသူတော်ရှင်တို့အဘုန်းကြီးတို့အတိအတိပေးအပ်မဲ့လက်ဆောင်တရားရဲ့အခြေဆိုင်စက္ကန့်ဖောင်ဒေးရှင်း အဲ့ဒီ foundation ကဘာကိုမိပြုပြောတာလဲဆိုရင်နာယိဓမ္မောအတ္တမောသာဥဘောတမဝိပါကိနောနာယိဓမ္မောအတ္တမောသာဥဘောတမဝိပါကိနောအာတမောနိရယနေတိဓမ္မောပါပေတိဒုက္ကတေဟိကာဏဖြာစကံသွားဘုံကိုတန္တရာတခွင်မလမ်းမမကြရအောင်ရှမ်းပြစွာပြဆိုလိုက်ပါဦးအာ ဓမ္မောသလမှုမှာချစ်ကြရိုက်ပေမှုမြာသူတော်နှိချိုက်ကြသဖြင့်ပြုကျင့်၌သောကုသိုလ်တရားသည်၎င်းအာတမောသာမဝအမှန်တရားကိုပုံကံ၍ဂုံခံငါပြုကျင့်ညသည့်မသိမလျောမသူတော်တို့၏အာတမအယုတ်တရားသည်၎င်းဣတိသူတရားနှမျိုးတို့သည် ဥဘောတမဝိပါကိနောဣတိဥဘောတေဥပိုက်ကြဒနပါတို့တိတမဝိပါကိနောအတူတူအကျိုးပေးခြင်းမရှိရပါလေကုန်အာဓမ္မောတရားကိုမတရားအမှားကိုအမှန်ဟု၍ပြောင်းမြန်ယူတတ်သည့်အကုသိုလ်တရားသည်နေရံပူလလောင်းလနာကျင်လာသည့်ဒုက္ခဓာံပြင်အင်္ဂဝတိမဘုံရှင်ရ၌ ညင်းွယ်၍မရနိုင်ငရဲဘုံဆိုရသောနေတိမောင်မင်းဤဗမညင်းလေးနဲ့မဲမင်းဤဗမညင်းလေးနဲ့လည်းပဲမှာကွင်းတဲ့၍အတေတကလေးပို့ဆောင်လေတော့ဤဓမ္မောလမှုမှာချင်းစေအိုက်ပင်မှုမြာသူတော်နှစ်ချိုင်ကြသဖြင့်ပြုကျင့်နိုင်သောကုသိုလ်တရားသည်ဒုက္ခတိန်ရှင်းမှုမြူမတန် အမြဲပင်အေးချမ်းသည့်အထက်နန္နရွာသူဂတိဘုံဆိုရာသို့ပါပေတိကောက်စွာမသွေပို့ဆောင်ရောက်ရှိနိုင်မှာဝေတတိအဲဦးမချနဲ့နောက်တော့တရားဘုရားသိမ့်မှဦးချရ။ဘာကြောင့်လဲဦးချသူကချဦးမချသူကမချမငြင်ရတော့လည်းကြည့်မကောင်းဘူး။ ငရဲတော့မကြည့်ပါဘူးမညင်ညာလို့ကြည့်မကောင်းတာပါပဲအဲ့တော့သာဓုသာဓုသာဓုတဲ့နေ့နေပြီးတော့မှနောက်ဆုံးတရားပွဲသိမ့်မှဥချအခုရွတ်ချွန်လိုက်တဲ့ကာထာနဲ့ဒိဗ္ဗေကကုသိုလ်တရားဆိုတဲ့အဖြူရဲ့အကုသိုလ်တရားဆိုတဲ့အမဲရဲ့အဲ့ဒီနှစ်ခုကအကျိုးပဲမတူဘူးတဲ့ကောင်းတာပြုကကောင်းကျိုးရ၍မကောင်းပြုကဆိုကျိုးရမယ်ကောင်းတာပြုကဆိုကျိုးရ ပေါင်းပြုပါဆိုကြရမယ်နာသမဝိပါကိနောတထေဝမမတ်ကြလေနဲ့ပြတာကဝေကွာယိုးဝေမို့အကျိုးပဲမတူကြပါလေကုန်တရားတော့တရားကုသိုလ်လည်းတရားအကုသိုလ်လည်းတရားဒီတရားဆိုတာကမိမယောက်ျားရဟရှင်လူမခွဲကုသိုလ်ပြုရင်ကုသိုလ်ချိုးခံစားရမိမယောက်ျားရဟရှင်လူမခွဲဘူးအကုသိုလ်ပြုရင်အကုသိုလ်အကျိုးရမယ် အဲဒီလိုကုသိုလ်ပြုရင်ကောင်းကျိုးရပြီအကုသိုလ်ပြုရင်မကောင်းကျိုးရတာကိုဓမ္မလို့ခေါ်ပါဇာကရောအတ္တနောတဘာဝံဒါရိတိတိဓမ္မောအတ္တနောတဘာဝံမိမိကောင်းမှုမကောင်းမှုဆိုတဲ့သဘောကိုဒါရိတိဆောင်တိုက်ဣတိတို့ကြောင့်ဓမ္မောဓမ္မမြေဓမ္မောကုသိုလ်တရားအကုသိုလ်တရားမှန်တော့ဘုန်းကြီးတို့ကတစ်ဖက်တအနေအပြင်သုံးထားကြတရားတရား သူကတော့ကောင်းတာကိုတရားလို့ခေါ်နေကြတကယ်တဘာဝရှစ်စစ်ကကောင်းတာလေတရားပဲမကောင်းတာလေတရားမကောင်းတာကြတော့အကုသလဓမ္မအကုသိုလ်တရားကောင်းတာကြတော့ကုသလဓမ္မကုသိုလ်တရားတရားတော့တူတူတရားကြီးပဲကုသလလည်းဓမ္မပဲအကုသလလည်းဓမ္မပဲကုသလကုသိုလ်ဖြစ်ကုန်သောဓမ္မတရားအကုသလအကုသိုလ်ဖြစ်ကုန်သောဓမ္မတရား ဟုတ်ပါလားအေးအဲ့ဒါကိုသဘောထားသွားရင်ဘုန်းကြီးတို့ကဘယ်လိုသိရကုသိုလ်တရားဆိုရင်ယဟန်သာမတိလာရှင်မြို့သားမြို့သမီးဘသူသာနာဖြစ်ဖြစ်ကောင်းမှုပေးပါကြီးပဲအကုသိုလ်တရားဖြစ်ရင်ယဟန်သာမတိလာရှင်မြို့သားမြို့သမီးသာနာမကောင်းမှုပေးပါပဲဘုန်းကြီးကအကုသိုလ်ပြုလို့ဘုန်းကြီးဆိုတဲ့အတွက်ဒါကြောင့်ကောင်းကျိုးပေးမယ်မထင်မှန်နဲ့ ဟုတ်ကလားလူတွေဟာဘိုးကြောင့်ဖြစ်လို့အကုသိုလ်တရားအကုသိုလ်တရားပြုလို့မကောင်းကျိုးပေးမှမထင်နဲ့ဘသူပဲပြုပြီးပုဂ္ဂိုလ်ကိုသွားမကြည့်နဲ့ဟိုကတရသေးတယ်ငရုတ်ကြီးယောက်ျားစားလဲစတ်တယ်မိန်းမစားလဲစတ်တယ်ကလေးစားလဲလူကြီးစားတယ်အဲ့ဒီတိုင်းပဲကုသိုလ်ပြုရင်လူကြီးလူငယ်ယဟန်သားမြေဘသူဖြစ်ဖြစ်ကောင်းကျိုးရမယ်အကုသိုလ်ပြုရင်လည်းဘသူဖြစ်ဖြစ်မကောင်းကျိုးရမှာပဲ အဲ့ဒါအကျိုးအကျိုးကနည်းနည်းတချို့ကမြင်နာကြတာဘုန်းကြီးများပေါ့လေမကောင်းတာဖြစ်ရင်မကောင်းတာဖြစ်ရင်ဘုန်းကြီးတာမဲ့လည်းမကောင်းတာပြီပဲသူလည်းပုထုဇဉ်ဆိုရင်ဒီမကောင်းမှုတွေကပြုံးမှာလေကိုလည်းပုထုဇဉ်ဆိုရင်မကောင်းမှုတွေကပြုံးမှာအဲ့ဒီလိုသိရတယ်ဟုတ်ပါလားဟိုစကားပုံတွေကရည်စရာနဲ့ရိုက်စရာဖြစ်လို့ဘုန်းကြီးထက်မပြောတော့အေးအဲ့တော့ဘုန်းကြီးလည်းကုသိုလ်ပြုရင်ကောင်းရရမယ်အကုသိုလ်ပြုရင်ဆိုးကြရမယ် လူလည်းအကုသိုလ်ပြုရင်အကုသိုလ်ပြုရင်ဆိုးကြရမယ်အဲ့ဒါကိုပုံမှန်မှတ်တာပုရုဇဉ်ဆိုရင်သင်္ကန်းကမတတ်နိုင်ဘူးပြိတ္တာသင်္ကန်းကအကုသိုလ်တရားကိုပယ်ပြီးမတတ်နိုင်ဘူးကိုချစ်တရားကသာရည်ကြည်တာအဝေါ်စားကဘာမှမတတ်နိုင်ဘူးဗျာဟုတ်ပါလားအဲ့ဒီလိုကိုသဘောမှာအခြေခံကြကြသိထားရတယ်ဒါကြောင့်ယူနေအမဲယူနေ မူကွယ်မမူကွယ်သူလည်းမတူပါပေသူလည်းမတူပါပေအကုသိုလ်ဖြူပဲကုသိုလ် ဆွဲရောက်နိုင်ပြီကောင်းမျိုးဇက်ကကောင်းသီယမုတ်ချဆတ်ဆတ်ကောင်းကျိုးဝေမကောင်းမျိုးဆိုင်ကမကောင်းသီယမုတ်ချဆတ်ဆတ်မကောင်းကျိုးဝေယာရိတဝံပြေပိသတာတိတာရတိဖလေကလျာဏဂါရိကလျာ ပါရိစမာပကံယာရိတံကျင်ကျင်သောသဘောရှိသောပိဋကမျိုးတိကိုဝံပတိဆိုင်ပြု၏ဒါရိတံထိုထိုမျိုးစီအလျောညီကိုဖလံအကျိုးကျော်ရသိကိုဟရတိဆောင်၏သူတို့ချက်ကတရချစ်တိုက်ရတရပင်ပေါက်တရတိတိမဲ့ဓမ္မရှိဆိုင်ရဓမ္မပင်ပေါက်ဓမ္မာတိတိမဲ့ဒါမူတိသဘာဝနိယမသဘောတရားပဲ တရားကျင့်ဆိုင်တာဓမ္မပင်မပေါက်လာနိုင်ဘူးဓမ္မကျင့်ဆိုင်တဲ့အခါတရားပင်မပေါက်လာနိုင်ဘူးကုသိုလ်ပြုရင်အကုသိုလ်ကျိုးမပေးဘူးအကုသိုလ်ပြုရင်ကုသိုလ်ကျိုးမပေးဘူးကလျာဏကာရီကလျာဏပါမကာရီသပါဝကကလျာဏပါရီကောင်းမှုကိုပြုလေရှိသောသူသည်ကလျာဏကောင်းမျိုးကိုလည်းတည်းမုတ်ချပန်နိုင်ရနိုင်ပေ၏ပါမကာရီ မကမှုကိုပြည်သောသူသည်ပါမကယုံမှသောဖလာကျိုးကိုလည်းတေရနိုင်၏ကောင်းတာပြုကကောင်းကျိုးရမယ်မကောင်းတာပြုကဆိုးကျိုးရမယ်ဒီတော့ဘုန်းကြီးတို့တရားတော်မှာဒီကံတရားဟုတဲ့ရှင်းနှက်စွာမသိရရင်ဝူတိဝူဝါနဲ့မိမိအုံနောက်နဲ့နှလုံးသားမတိမကျိန်ဖြစ်နိုင်ပါတယ် ဘာလို့ဖြစ်နိုင်တာလဲအခုဘုန်းကြီးတို့တွေ့ရတာကလက်တလောလက်တွေမျက်တွေဆိုတဲ့ပစ္စကမျက်မြင်ဝါဒမျက်မြင်ဝါဒမှာအချို့ဘယ်နဲ့တော့အေးဒါကြတဲ့မိမ့်မလိုက်ဖဲရိုက်ကြက်တိုက်အယက်သားဒီလိုမကောင်းမှုပြုနေတဲ့လူတွေဟာတိုက်နေတာနဲ့သားနဲ့သမီးကားနဲ့ခြံရံနေပေါ်ပြီးတော့ကောင်းကျိုးတွေရနေတယ်လို့ထင်နေကြအကျိုးကြဘုရားသွားကြောင်းတဲ့ခေါင်းလောင်းရဲ့တို့ဖြင့် ကောင်းမှုတွေပြုပါရဲ့သန့်နဲ့အေးမဝဓမိမဝဟင်းနဲ့ဆိုပြီးတော့ပြမကြည့်စွာရှင်ရဲ့ဒုက္ခတွေခံနေရတော့ဘယ်မှာလဲကောင်းကျိုးဘယ်မှာလဲမကောင်းကျိုးလို့ဟောတယ်လို့ထင်ရောက်တာလက်တလောလူတွေကကြည်တာဟုတ်ဒါပေမဲ့အရင်စက်တော့အမြင့်မေဆိုတာလို့ဘုန်းကြီးတို့မှာဧကစိတ်တဲ့ခန္ဓာဧကပဋိသနိကစိတ်တစ်ခုဟာဘဝတစ်ခုစိတ်တစ်ခုဟာဘဝတစ်ခုပါဗျာအေးဘဝတစ်ခုဗျာ ကောင်းစိတ်ရှိရင်ကောင်းတဲ့ဘဝရမယ်မကောင်းတဲ့စိတ်ရှိရင်မကောင်းတဲ့ဘဝရမှာဘုန်းကြီးတို့ကဘုရားငါးစီးပွင့်တဲ့ဗဒကကဘာဒါအကောင်းဆုံးဘဝရထားတာဘာကြောင့်လဲဆိုရင်ရှေးရှေးသောအတိတ်ကာလတွေကကောင်းတဲ့ကုသိုလ်ပြုခဲ့လို့ဟောဒါကြောင့်ဘုန်းကြီးတို့ကအမြင်တို့တထွေကိုကုသိုလ်တရားတွေကတာဝန်ကျေစွာနဲ့အမောင်တို့အမောင်တို့မိတို့ပြုထားတဲ့ကုသိုလ်တွေသိအားကောင်းတယ် ဒါကြောင့်တမန်ငါရှာနာဘဝနဲ့မထိုက်တန်ဘူးအမြတ်ဆုံးအကောင်းဆုံးဘုရားငါစီပွင့်တဲ့ကဘာနဲ့ထိုက်တန်တယ်တွားလူဖြစ်ချေချာလို့ကုသိုလ်တွေကပို့လိုက်ဘယ်သူကတန်ဝန်ကြီးစွာပို့လိုက်အဲ့ဒါကိုဘုန်းကြီးတို့ကဘုရားဓမ္မအာမထုတ်ပဲနဲ့အိမ်တော်သားမွေရှိပွားရေးနဲ့တဏိမေယသမိသားနဲ့သာအချင်းကုန်နေရင်ဖြင့်ဘယ်နဲ့တော့ကုသိုလ်တရားရဲ့ကျေးဇူးပဲခံစားရတော့မှာဟုတ်ပါလား ရာပြောပြောကြတာကယရဏရွှေငွေပေါ်လာတဲ့ဝေဘူးဝေပါလတောင်းရောက်ပါရဲ့သားနဲ့ဓာတ်တွေးကြောက်ကောက်လာတဲ့ပုဂ္ဂိုလ်ဟာလူမိုက်လားလူရိမ့်ပါလူမိုက်ပါဗျာဒါကြောင့်လေဝေဘူးဝေပါလတော်မှာစိန်ကောင်းကြောက်ကောင်းနေပေါ်ရဲ့သားနဲ့ဓာတ်တွေးကြောက်ကိုမှရွေးကောက်လာအတော်အားလည်းလူနှုံနဲ့လူခြာရက်အခုလည်းဘုရားငါးစီဘွဲ့နဲ့ဘာသာကကပါလူဖြစ်လာပြီးတော့ဓာတ်တွေးကြောက်နဲ့တွေ့တဲ့အိမ်တော်သားငွေစီးပွားရေးလောက်နေတာဆိုရင်ဒီလူဟာဘယ်လိုလူပါလဲ အဲလူမိုင်းအတော်အားတဲ့လူအတော်နှုံတဲ့လူအတော်ထူတဲ့လူအတော်အသုံးမကျတဲ့လူပဲသူပရိသတ်ကိုကိုကိုပြန်ကြည့်တာဒါကိလေသာမကင်းသေးတယ်ပုရုရှင်နဲ့အတွင်းရဲ့ဓလိဓမ္မတာဆိုတဲ့ဒါကဘုန်းကြီးတို့အဲခရီးတော်ဟန်လွဲပဲကိလေသာမကုန်သေးကြလို့အိမ်တော်သားမှုရှိပွားရေးပြုပေမဲ့ဒါခရီးသွားဟန်လွဲသဘောအဓိကလိုအပ်ချက်ကလမ်းဆုံးဆိုတဲ့နိဗ္ဗာန်ပရဏာဘာပါလဲ အေးနောက်ဆုံးဘယ်လိုတားရမလဲနိဗ္ဗာန်သာရမယ်ဆိုရင်လက်ရှိမရသာနတမိဇဏိအိန္ဒုဒါလေးခွာရင်ခွာရပါစေခွာမယ်ငါရဲ့ရည်ရွယ်ချက်ကနိဗ္ဗာန်ဆိုတာလေးမမေ့တို့လူတွေကဒါလိုတော့မဟုတ်ပါဘူးတရားအထုံနေတဲ့အိမ်ကယောက်ျားကပြန်လာပါစေอืมပြန်မှတော့ရထမင်းကျဲအစ်စ်ခေါ်သွားရင်ဒုက္ခငါတခုလားအဖြစ်နဲ့ကြံရည်အောင်မตามမမယောင်ရစီလူဒါမျိုးကြတော့မရှက်ရမှာရှက်ရှက်နေတယ် ငါသားလေးသမီးလေးတွေနဲ့အမလေးငါအမေကြီးကောက်ကောက်ရှိတဲ့နဲ့ယောက်ျားနောက်မိန်းမယူသွားရင်မိဘေးကိုအမေခေါ်ရမှမပူရန်ရပူနေတယ်မသာမတယ်ကုသိုလ်တရားတွေကတော့နိဗ္ဗာန်အတွက်ဆိုပြီးတော့ဘုရားငါတိဘွဲ့နဲ့ဘာသာကကဘာပို့တာဒါကိုမိမိတို့တတွေကခုနကဝေပူပါလားစင်ကောင်းကြောက်ကောင်းပေါ်တဲ့တောင်ရောက်ပါရဲ့သားနဲ့တသွေးကြောက်ကောက်လာတဲ့အတော်ဖြင်းတဲ့အားနဲ့နှုံနဲ့ခြားတဲ့လူတွေပဲမဟုတ်ပြီဘူးလား ကိုဘဝကိုဖြစ်မှပြန်ရင်သူများလည်းဒီလိုကိုလည်းဒီလိုဆိုရင်ဘုန်းကြီးတို့လည်းလူထွက်ပြီးမိမယူမယ်အဲ့ဒါတော့မဲသူများကြတော့မကောင်းပါဘူးလေကိုကြတော့ပုတို့လို့တွဲလဲနေပုလို့သေးကွေးနေတယ်ဟဲ့လူတွေကအဲ့လိုပဲတစ်ဖက်သားတော်တော်ဆန္ဒကြိုက်တာဒါကြောင့်ဘုန်းကြီးတို့ကံတရားရဲ့သဘောတရားကိုသိရမယ်တဲ့ဟောဆို30တပုံသာ30တပုံသာညာတတ္တဝါ တန်တိတံပါနာဥစ္စာသံဆွေကံမျိုးသံဆွေကံမျိုးသံကိုဝေယသံကိုဝေယသံအပေါင်းသံအပေါင်းအကြောင်းရှိတဲ့ငါဝလာပုံနာမွတ်စလင်မအစ္စလမ်ခရစ်ယာန်အမေရိကန်ယူရီးယားဒီကိုကမ္ဘောဒီးယားလာဝဂျပန်နိပေါပြင်တဲ့အင်္ဂလာ အာရှအမေရိကရောပါအမေရိကရှမ်းကကျင်ကရင်ကရမွန်ရခိုင်မြန်မာလူနာမြမသတ္တဝါအလုံးတွေဟာကံသာလင်အမိတဲ့ကံသာလင်အဖဒါကလောကကအမိအဖရဲ့စီမံဖန်တီးမှုကိုသာသမီတွေလိုက်နာချရတယ်လို့ခံညာရတယ်လို့ပဲတဲ့အေးဒီကံတရားရဲ့ကောင်းမှုမကောင်းမှုအတွက်ဘုန်းကြီးတို့တရားဓမ္မတော်ဟာကိုယ်စီကိုယ်နှခံစားကြရပါတယ် ဟုတ်ပါလားမှန်ပါဗျာဒါကြောင့်30ပုံသာ30ပုံသာယာတတဝါယာတတဝါသမိကံဖသမိကံဖသနာဥစ္စာသနာဥစ္စာကံဆွေကံမျိုး မပြုမိမိမှုဆိုတာလို့ကိုယ်ပြုတဲ့ကံဒီသားလဲကိုယ့်ရဲ့အကြောင်းကိုယ့်ရဲ့အခြေခံကိုယ့်ကိုမတည်ထောက်ပြီးတော့ပေးထားတာပဲအဲ့ဒါကိုနတ်နတ်နောနောကြည်ကြည်ချင်းသဘောကျသဘောကျလဲဆိုတော့ကံဆိုတာကအင်မတန်နဲ့နှင်းများတယ်စိတ်တစ်ခုဟာကံတစ်ခုပဲလို့ပြောခဲ့စိတ်တစ်ခုဟာအေးအခုဘုန်းကြီးတို့ဆိုတာတော့ထားပါတော့ဟိုမင်းသမီးမင်းသားများကနေတဲ့အခါအတန်လေးကြားရတယ်ကတဲ့ရုပ်ရောမမြင်ရဘူးလားမမြင် ဒါကိုတာမန်မျက်စိနဲ့ကြည့်ရင်တပြိုင်နက်လို့ထင်ရဟာစီးကျဝါကျကြလိုက်တာချွင်းချွင်းခောက်လို့တီးလိုက်တာလေးနဲ့လက်ချိုးခါတော့ခေါင်းငယ်တလေးကတစ်ဆက်ဒါကတစ်ချက်တည်းပဲတစ်ချိန်တည်းပဲတပြိုင်နက်ပဲလို့ထင်နေကြအမှန်တော့မဟုတ်ပါဘူးပြိတ္တာရုပ်ချင်းမြင်တဲ့အခါအသာမကြားရအသာကြားနေတဲ့အခါရုပ်မမြင်ရဟာတပည့်တော်ရှင်မရအသာနဲ့ကြားတာပဲရှင်မရရဲ့ယွတ်တူတူရုပ်လည်းမြင်နေရတာပဲလို့ဆိုလိုက် အမှန်ကအဲ့ဒါနှင်းမြန်လို့တပြိုင်နက်တည်းမြင်ရတယ်လို့အောင်းမိရအတိပ္ပယ်ကတော့မှောင်နေမဲမဲဟိုးဝေးကနေပြီးတော့မီးတောက်ကြီးတစ်ခုကိုလှဲ့နေမယ်ဆိုရင်ဘုန်းကြီးတို့ကဘယ်လိုမြင်ရတော့မီးဝိုင်းကြီးမီးကွင်းကြီးလို့မထင်ရလားလူတယောက်တော့ကအဲ့ဒီလက်နေတဲ့လက်ကိုကောက်ပြီးတော့ကင်လိုက်မယ်ဆိုရင်ဘယ်လိုဖြစ်နေမလို့မီးတောက်ကြီးတစ်ခုတည်းပါဝိုင်းနေလားမီးကွင်းနေလားအဲ့ဒါပဲ ဟိုကလက်ချက်ကအင်မတန်လင်ညာတဲ့အခါကျတော့ဘုန်းကြီးတို့ကအဝေးကနေပြီးတော့မိဝိုင်းကြီးပဲမိကွင်းကြီးပဲလို့ထင်နေတာအမှန်ကတော့ဒီမိသားကြီးရဲ့တကားတဲ့အထက်ရောက်လိုက်ဘေးရောက်လိုက်အောက်ရောက်လိုက်ပြီးရောက်လိုက်ထဲရောက်လိုက်ဟုတ်မလားအေးအဲ့ဒီတိုက်ဖြစ်နေတာအခုလည်းပဲအင်မတန်လင်ညာလုံးလို့ဘုန်းကြီးတို့ကယုံတဲ့အတန်ကိုတစ်ချိန်နဲ့လို့ထင်နေကြအမှန်တော့မဟုတ်ယုံမြင်ရတဲ့ကအတန်မကြားရအတန်ကြားရတဲ့အခါယုံမမြင်ရတခုလေးပုံစံပြ ရုပ်ရှင်ပဲကြည့်နေတယ်ဆိုပါစို့ရဇငိမ့်တယ်ပဲဖြစ်ဖြစ်မင်းသမီးမင်းသားတို့ကဟန်သိကောင်းတဲ့ဟာလေးကိုဆွဲလိုက်ရင်ဘုန်းကြီးတို့ကသူ့အပံသတိမထားမိတော့ဟန်ဆိုတဲ့ area လေးပေါ်မှာကိုယ်စိတ်ထဲကအာရောက်သွားတယ်ဆွဲလန်းသွားတယ်အနံလေးသိကောင်းတဲ့အချိန်ကကာလပေါ့တချိန်ကမြန်တော်သူမတွေပြောတယ်ဘယ်နဲ့ပြောမှာတွန်တိတ်သိမ့်နိုင်ရဲ့တခါလေတချိန်မြန်ဖွင့်လိုက်စားလက်စားသမင်းလို့လွတ်ကြတယ်အလန်းကဆွဲတယ် ထွေးယူရင်သေးဆူနေသလားလို့ဆိုလားအဲ့လိုများဟင်းလိုက်ဟာတောသူမတွေထမင်းလို့တော့လွတ်ကြတယ်သူတို့ရေကန်သွားရင်ဘုန်းကြီးတော့နောက်ကကြားလာလေအေးအဲ့ဒါပဲကြည့်တော့အမှန်ကိုဆွဲရင်ယုတ်မရှင်းရှားတော့ယုတ်ကိုဆွဲရင်ကိုကိုယ်တိုင်ဖြစ်ပုံလေးပြန်စဉ်းစားကြည့်ရုပ်ရှင်စပ်ပွဲငြိမ်ပွဲကြည့်တယ်ဆိုပါတော့ပြန်ဝင်ပြောက်ရတူပဲကိုလည်းကြည့်နေတာ ဒါပေမဲ့ကိုကရေဆာလို့ရေတော့ပေါ်လာပါဓမ္မမို့ဆံခံပြီးတော့နေကြကြည့်တော့ကြွားကြည့်တော့စားနေတဲ့အခါမှာလားအဲ့ဒီအခါမှာအရာသာလေးကပူသွားလို့အရာသာပေါ်စိတ်ကလေးကနဲ့သွားဟိုကဆိုတာကတာကိုယ်စိတ်ကမထင်ရှားဘေးကလူတွေကဝေါငနဲ့ဝါငနဲ့ရေးတယ်မို့ဟာဘာဘာဘာဘာဘာဘာဖြစ်တာလို့ကိုလည်းကြည့်နေတာပဲနားထောင်နေတာဒါပေမဲ့ဒီအစားပေါ်မှာအာယုံကရောက်သွားတော့ဟိုကပြကွဲတဲ့အတန်ပေါ်မှာစိတ်ကမထင်ရှားတော့တွေ့ဘူးတယ်မဟုတ်လားအင်းဒါပဲဟုတ်ပါလား အဲတချို့ကြတော့ပြောရရင်ပေါ့ဗျာဝတိပါတဲ့လူတွေဝတ္ထုမဂ္ဂဇင်းကာတွန်းဖာရင်မတာအောက်ကသွားရင်သွားရင်တော့အဲ့ဒီအာယုံလေးလည်းမပြတ်ဆိုပြီးတော့မှဝတ္ထုသာကာတွန်းသာအောင်လေးယူပြီးတော့ဟိုထဲမှာပေါ်ပါလဲဖတ်ပါဗျာနော်ဘယ်ချိန်ပြီးသွားလဲမှမသိဖတ်ကောင်းတော့လေပြီးတော့မှအော်ကြာလာပါပြီလားဆိုပြီးအီးကုန်းပြီးတော့သာထွက်လာတယ်ကြည့်ပါလားအာယုံကဒီထက်ရောက်နေတော့ဟိုကပြီးလို့ပြီးမှမသိဘူးဒါမျိုးရတွေ့ဘူးလားအဲဘယ်ကြောက်ရတာလို့ တွေ့ဘူးလားပါအဲအဲ့ဒါတို့သူငါတဲ့ဒါအဖြစ်တည်းအဲ့ဒါကံတရားရဲ့သဘောပဲဒါကြောင့်အရှင်းနဲ့အတန်တနည်းယုံနဲ့အတန်ကိုကြပြိုင်နဲ့မြင်ရကြတာရုပ်ပေါ်အားဆိုင်နေတဲ့အခါအတန်ပေါ်စိတ်ဓာတ်ကမရောက်အတန်ပေါ်အားဆိုင်နေတဲ့အခါရုပ်ပေါ်စိတ်ဓာတ်မရောက်ဒါကြောင့်ဘုန်းကြီးတို့တရားဓမ္မတို့တရားဟောပြီးလို့ပဲဖြစ်စေပေါ့ပြန်သွားကြလို့နောက်ဆုံးစဉ်းစားလိုက်ကိုယ်စိတ်ထဲမှာဆွဲကြံနေတဲ့ဟာလေးပဲကြံရတယ်ဘုံတော်တယ် တိဗေဟာလေးလည်းပြောတော့ပြောတာဟိုတုန်းကတော့ကြားတယ်လို့ပဲနောက်ပိုင်းပြန်စဉ်းစားလိုက်တော့ကဆွဲတာလေးဒါလေးစိတ်ထဲမှာအုံနောက်ထဲမှာထင်ရှားနေတော့တယ်အဲ့ဒါကံရဲ့သဘောပါပဲအဲ့တော့ဗာလေကောင်းတဲ့ကံနှစ်နှစ်ကာကပြုတ်ထားရင် तू ကဇောပြင်းတယ်အရှိန်ကြီးလို့ကောင်းတဲ့ကံကအကျိုးပေးပါပါမကောင်းတဲ့ကံကိုနှစ်နှစ်ကာကနဲ့စိတ်ပါလက်ပါပြုတ်ထားရင် तू ကဇောပြင်းတယ်အရှိန်ပြင်းတယ်ဒါကြောင့်မကောင်းတဲ့ကံကအကျိုးပေးပါ ကုသိုလ်နဲ့အကုသိုလ်ကံရတို့ဒီဝိပဿနာဉာဏ်မဲ့ဉာဏ်မပိုင်မှန်နာဖြစ်စွင်သူတို့မှာလုံးဝမြုပ်ွယ်ပြက်ပြက်ပြက်ပြက်သွားခြင်းမရှိဘူးပြေတာမိမျိုးပြုထားတဲ့ကံ10ခုပြုထားရင်ဒီ10ခုသောကောင်းမှုပြုရင်ကောင်းကျိုးတွေခံစားရမကောင်းမှုပြုရင်10ခုသောမကောင်းကျိုးတွေကိုခံစားရမယ်အဲတော့သူကကံဆိုတာအလှည့်ကြနေတာကံဆိုတာအေးခွေးသွားစိတ်ကလေးများလို့ဗျာဟောသူ့လဲနဲ့တူတာလား ခွေးသွားစိတ်ကလေးများလေခွေးသွားစိတ်ကလေးမြင်လို့တာမဟုတ်လားအေးသူ့အလဲကြနဲ့အလဲကြနဲ့သွားတယ်လို့ပဲကုသိုလ်တွေခုနကအရှိန်ကောင်းစွာပြုတ်တိုင်းကုသိုလ်တွေဇက်တိုက်လာအကုသိုလ်တွေအရှိန်ပြင်းစွာပြုတ်တိုင်းရင်အကုသိုလ်တွေဆိုးကျိုးတွေဇက်တိုက်လာခင်ဗျားတို့ပြောကြတယ်ကံဆိုးမှဘွားရမြေနှိမ့်ရအလန်ဆိုင်ဆိုတယ်လို့ပဲအကုသိုလ်တွေဇက်တဲ့ဇက်တဲ့ပြုတ်လိုက်အာသာသေးလင်းဆုံးကုံဆုံးကျွေးတင်စသည်ကလည်းပဲဆင်းရဲကျိုးတွေကြီးလာတာ ကုသိုလ်တွေပြုလာရင်တခါလဲပေါက်လိုက်တယ်မယ်ချဲရလဲပေါက်တယ်နှလုံးဒီသုံးလုံးဒီကလဲပေါက်သေးဟုတ်လားအေးဒီပြေကုံကလဲမြတ်သေးပြီဟောဒါကုသိုလ်အရှိန်ကအကျိုးပေးတာဘာကအကျိုးပေးတာအဲ့ဒီတော့ကသူ့အလဲနဲ့အကျိုးပေးတာဆိုတော့ဘုန်းကြီးတို့အခုရည်တွင်တူလို့အခုရည်ကြီးတောက်ရပါမလားဒါသိကြတယ်အခုရည်တွင်တူရုံနဲ့အခုရည်ကြီးမတောက်ရတာသိကြတယ်မဟုတ်လားအခုလည်းအခုပြုတ်တဲ့ကံအခုပဲခံစားရလိမ့်မယ် အခုစိုက်တဲ့စပါးကိုစားရရလားမဲဆုံးသုံးလားလေးလကြာမှစားရပါလေအခုပြုတ်ထားတဲ့ကံအခုမခံစားရသေးဘူးအလဲကြနေအပြင်နောက်ခုအချို့ပိဋိတာမှခံစားရမယ်ဘာကြောင့်လဲအတိတ်အတိတ်ကပြုတ်ခဲ့တဲ့ကံတွေကနေတာမှမဟုတ်ပဲကလားမှန်ရလားငါတို့တနေ့တနေ့ပြုခဲ့တာလေတနေ့တနေ့ပြောခဲ့တာလေတနေ့တနေ့ကြံခဲ့တာလေစိတ်ချလို့ရနိုင်မှာမရပါဘူး အဲအဲ့ဒါကံပဲပြုရလည်းပဲကာယကပြောတော့ဝစီကကြံတော့ကိုင်းပဲမလို့အဲ့ဒီကံကြီးကနေတာမှမဟုတ်ပဲပဲမကောင်းမှုတွေပြုမယ်မကောင်းမှုတွေပြောမယ်မကောင်းမှုတွေကြံမယ်ဆိုတဲတဲတဲတစ်ဆက်ကမှလေဟောလက်ဖြောက်တဲ့ဘက်မှာဧကဧစရခဏေနေကာကောတိစိတ်တသာတာနေဥပ္ပေတန်ဝယံတိစာ လက်ပြတတော်မြတ်ကြီးတမိန်လည်းရတပြည့်အတွင်မှာစိတ်ကတိတသိမကချုပ်ပြောက်တယ်။ကြိုက်ကြည့်လား။ကောင်းတာကြည့်လေကတိတသိမကလေ့ကျင့်များတော့အင်္ဂလိပ်စကားတတ်တာ။ဗမာစကားပြောလေ့ကျင့်များတော့ဗမာစကားတတ်တာ။နိုင်ငံညာမှာလည်းမြန်မာလေးတွေမွေးထားတာရှိ။ဒီကမြန်မာလိုပြောသူအကုန်လုံးသိတယ်။ဒါပေမဲ့သူကအင်္ဂလိပ်လိုပြန်ပြော။ဟောဒါသူအလေ့ကျင့်ပဲ။ဘာပါလဲ။ဒီအလေ့ကျင့်ပဲ။အဲ့တော့ဒီအလေ့ကျင့်ဆိုတဲ့အာဇနကံကလည်းအရေးပါတယ်။ ဒါကြောင့်ဘုန်းကြီးတို့ဒါနတွေဆက်တက်ကြည့်ရတယ်သီလတွေဆက်တက်ဆောက်တည်ရတယ်ဝိပဿနာတွေဆက်တက်ကြွားရဟုတ်တယ်မလားဒါပေမဲ့လောကဒါနပြုတဲ့အတွက်နေ့ချင်းရက်ချက်တကယ်တော့နေ့နေ့ကကပြုလို့သူကတော့လဲပါမိယုဖလာလောက်တာမရတယ်။ဘုရားဆွမ်းတော်တင်ပန်းတော်ကရည်တော်ဒါပေမဲ့တချို့ဒါတော့လုံနေကြဆိုတော့ဒါနလို့သိတော့မထင်ကြဘူး။သမင်းသားရည်တော့ ဓမင်းသားကြီးတောက်ဆိုတာအရေးမကြီးဘူးဆိုတဲ့သဘောလိုပဲဒါအရေးမကြီးတဲ့လောက်ပြုနေကြလောက်ထင်းနေရအဲ့ဒါကိုဘုန်းကြီးတို့ကစိတ်ထဲဆွဲသွားအောင်ဒါဆုပြေးတဲ့အခါကျတော့ဘုရားမူကြီးတန်ဃာတော်ဟောဘုရားနဲ့ပြောရည်ရောက်ဒီလိုသင်တော်လူကရခြင်းမိမိတို့အေရိယာဝယနာသုံးပါဆရာမိပါတတိကဂဝါကြီးမကိုနေကျင်လာကျင်နှစ်ကျင်ထားပါပြုစုလှုပ်ထွေးရခြင်းဆိုတာလေးထက်ပြီးနေတာကုသိုလ်အဖြစ်နဲ့အတိအမှန်ပြုကြစမ်းပါ ငါနေ့စဉ်နေ့စဉ်ကုသိုလ်တွေလုပ်နေရပါကလားလို့သိကြသမှာလို့ပြောတာသဘောပေါက်ပါေးအဲ့ဒါပဲသူကတသက်လို့တရားလေးတကာဝင်ပြီးရောဆိုတော့ဘယ်အာစိဏကံဖြစ်တော့အာစိဏကံဆိုတာအပမန်လေးကျေရအာစိဏကံဆိုတာအေးတသက်လို့မှတကာလေးတရားဝင်တော့ဘယ်အာစိဏကံဟုတ်တော့မှာလို့ဗျတသက်လို့မှဥပုပ်လေးတကာတောင်းတလ၄ရက်တောင်မပြည့်တော့ဘယ်အာစိဏကံဒီအကျိုးကပြီးတော့မှာလို့ပြီးသွားပြီလေ တော့ကချက်ထားတဲ့သမင်းများအေးပါရင်ဘာဖြစ်လို့မာသွားတယ်ပြက်ချီသွားတယ်ရက်ကြရင်တိုးပြီးတော့ပုတ်တောင်သွားတာလေဗျအခုလည်းကုသိုလ်လေးကကြားတော့တလ၄သင်းလောက်မှမအောင်မကောက်နိုင်ရင်တော့အေးပြီလေပုတ်သွားတော့မှာပေါ့အာဟုဒိုဒီပါဏသမုဇဏိနေမယအိုနေအင်းစင်းရစရိဒါတွေအတွက်သာလည်းလူတွေကသိညာနေတယ်အဲ့ဒါအာသနကအာသိနကနေဖြစ်နေပြီ မှန်ရလားအဲ့ဒါကံလေးပြောင်းပေးဖို့အရေးကြီးတယ်ဒါကြောင့်ဆိုကံသဘောကဩဇရာရှင်ရဲ့မွဲချောက်ဒီပေါက်ပမာဝဉ္ကြီးတမတသခံရရှာသံစခန်းသူရှံထွေတလား လေတဲ့ဆင်းရဲမွဲ၆ခုပေါက်ပါမှာမနေ့ကရှိလို့ညစာမရှိညစာရှိလို့မနေ့စာမရှိရဲ့ဆင်းရဲသားတယောက်ဟာကောက်ရတဲ့ငွေကလေးနဲ့ထီထိုးတဲ့အခါသိမ့်ဒီကြီးပေါက်သွားတာမျိုးလည်းရှိတတ်တယ်တဲ့ကံတော်ဟုတ်တယ်မလားအေးလူဘဝမှာမင်းဆိုတာအစ်အမြင့်ဆုံးပဲလူဘဝမှာမင်းဆိုတာဘာလဲအေးဝဉ္ကြီးတမတာဒါအမြင့်ရှင်းမြင့်ဆုံးပဲ အဲဒီအစင်းမြင့်ဒေါတိကံရကတင်ပို့လိုက်ပြီးတော့ဆန့်လိုက်တဲ့ခါကျတော့ဟောလက်ညှိုးတကွေးတွင်ပါပဲအမေရိကန်သမတသမိုင်းကိုကြည့်လိုက်ဟုတ်ပါလားအတူအပြင်နိုင်ငံရမှာကိုပြောနေကြတာကနေဒီမိသားစုသူတို့တတွေကအရှိတယ်ဆိုပြီးတော့ရလာတေးချိန်တမရောက်ပဲသက်ကမ်းမရှိပဲနဲ့ဤတစ်မျိုးမျိုးနဲ့သိဆုံးရရတယ်လို့ပြောစမှပြုကြအခုနောက်ဆုံးသေသွားတဲ့လူအတွက်အဲ့တော့ကနေဒီလားဘယ်သူလဲပြိတ္တာ ဘုန်းကြီးဂျပန်မှာနေတော့ကလေအဲဒီမှာတည်တည်တဲ့နေတင်ပြသူ့အလောင်းရှာတာဓမ္မခဏကလေးအုတ်ထုတ်ကလေးတွေ့တာနောက်တကားလေဒီမောကြီးနဲ့ပင်လည်းမှာငုတ်ပြီးတော့ရှာရတာဒီရင်းများအပြည့်ချင်းနဲ့ရုပ်လောင်းပြရတာနောက်မှတွေ့ရသာသူ့မိကပြောတယ်တဲ့ငါသားမင်းလေးများလုံးဝမမောင်းဘူးအမေရှိတော့တော့အမေမျက်နှာမိတ်ဘိတ်ကနေနေလိုက်အမေလည်းသေရောလေးများတင်နှမောင်းပြီးတက်မောင်းနေတာပဲပြိတ္တာ ဆိုတော့ဆုံးမကသူ့ကိုအပြစ်ချနေတာမဟုတ်ကနေဒီမိသားစုကနေဒီဆိုတဲ့အမိနဲ့ဟာအကုန်လုံးအရှိတဲ့နဲ့တရားတာဥပိ္ပစေရကကံပေါ့ဗျာတတ္တကြီးသိခြင်းမရောက်ဖဲနဲ့သိကြရတယ်အဲ့ဒါဘယ်လိုမပြုမိမိမှုပဲအရှင်းအနေတော့သမတဆိုတဲ့အရှင်းကြီးပို့ထားလိုက်တာပဲဒါပေမဲ့ဆွဲချလိုက်တော့တစ်ချက်ကလေးတေးတာတော့နှိမ့်မို့ညာကြီးပင်လယ်ထဲမှာလင်းမြန်ပြတ်ကြပေးရတာဟုတ်ပါလားအေးနေယူကြစီကနေပြီးတော့ မိရောက်ကိုသူအသွားမှလမ်းပင်နေတဲ့တရားတယ်လို့ဆိုတယ်။အဲဒါဘုန်းကြီးတို့ဝါပြင်ဘာမှကြာလာမမော်တော်ကားနဲ့ဆိုတဏှာကြီးပဲသွားနေရောကမနေဘူးကြာ။အဲ့ဒီအတွင်းလေးပဲကံရကဂလိနာဖြစ်ဘာတာမှာတော့အဲ့ဒီမှာခါလဲကြက်ကြပြီးတော့တရားတာကံရကပေရင်ရောက်တော့ကမ္မဋ္ဌာန်းဆိုင်ရ။ဘုန်းကြီးတို့ရွာမှာရှိတဲ့ဘိုးမြာတပင်မောကလိတ်ကြတာလေးကားကရှိဘာမှမဖြစ်ဘူး။ပြေရင်တော့လက်ပေါ်ကကြာပြရ သိရင်တော့ပါလိမ့်အေးလဲမောကြသေးတာကံရရမယ်ဘုဒ္ဓဃာတော်ကလေဘုရုံလေဝဲလွန်တဲ့လူတော်ကမန္တလေးကလေးများလေအဲ့ဒီမှာပြက်ကြတော့ကုန်တင်ကြတယ်အဲ့ဒီတော့မပါတဲ့လူကလေသူကလေမြန်တဲ့တရားမဲ့ကမပါဘူးရံကုန်လည်းရောက်ရောက်ကားသစ်ပင်တိုက်ပြီးသေးတာတည့်ရက်သေးရဲ့ဘလောက်မှမကွာကံရလေဘာလေဘာလေအေးအဲ့တော့ကံရဆိုတာအခုရည်တွင်သူ အခုရေကြီးတောက်ကျင်လို့မရဘူးအခုစိုက်တဲ့စပါအခုစားရင်လို့မရပါဘူးပြိတ္တာသူကအလဲကျအကျိုးပေးတာဖြစ်တဲ့အတွက်ဒါကြောင့်ဒါလေးကိုတော့ဘုန်းကြီးတို့သဘောပေါက်အောင်ပါတချို့ကအခုမှမရသွားကြောင်းနဲ့ခေါင်းလုံးချက်တို့ပြီးကောင်းတာလေးပြုပြီးတော့ရှင်ရဲ့အတွင်းနဲ့နေတယ်ဘယ်မှလဲကံရဲ့အကျိုးတရားတချို့ကကြက်တက်ဖက်ရဲ့မိမ့်မလိုက်ဘိရှုနေတဲ့လူကအင်တာကြီးပွားနေတယ်ဘယ်မှလဲကံရဲ့တရားလို့ထင်နေကြ အမှန်ကတော့သူအခုမကောင်းတဲ့အချိန်တွေမှာအတိတ်ကကုသိုလ်တရားရဲ့အလှည့်ပေးတော့သူကောင်းကျိုးခံစားရဟုတ်မလားသူအခုကကောင်းတာလုပ်ရင်အတိတ်ကမကောင်းတဲ့အားတွေကျိုးပြီးတော့မကောင်းကျိုးခံစားရတယ်တခြားမကြည့်နဲ့ဘုန်းကြီးတို့ရဲ့လောကဓိပတိဘုရားကိုကြည့်ပါဘုရားဖြစ်တဲ့ဘဝမှာတော့လုံးဝမကောင်းတာသူမလုပ်တာသိကြတယ်မဟုတ်လားဒါပေမဲ့ဝိဘက်တော့ဝိဘက်တော့ဆန္နပါဝိဘက်တော့ဆန္နပါ ယုံမေမိမိပင်ပြုလုပ်ထားသုအာကံအထွေထွေအတိတ်မှာထိုအရိပ်စိတ်ရဲ့ပုံတွေလွန်မထွက်နိုင်လို့ကိုယ်စကဲတန်တာဝေတို့ရာ တုံးကလေးမှထောင်ရုပ်ကလေးထွင်းလို့မင်းနှိပ်ပြီးတော့ရိုက်ချလိုက်ရင်ဘာရုပ်ကလေးပေါ်တယ်ကျဲရုပ်ကလေးတဲ့မင်းနှိပ်ပြီးတော့ရိုက်ချရင်ဘာရုပ်ပေါ်တယ်အဲ့ဒီတိုင်းပဲကိစ္စအတိတ်မှဆိုရင်တို့ဘုရားပြစ်မှတော့မကောင်းတာမလုပ်တာသိချာတယ်ဒါပေမဲ့ဝိဘက်တော်ဆန္ဒပါဆိုတာဘုရားပြစ်မှတွေ့နေရတယ်ဟုတ်ပါလား အဲ့ဒါပါလေအတိတ်ကအရေးတပွဲခုနကအယုတ်ကိုစောစောစီစီလေးကတောင်ယုတ်ကလေးထွင်တိုင်းရင်အခုမင်းနေလိုက်တဲ့အခါတောင်ယုတ်ကလေးထင်လာတယ်ကျက်ယုတ်ကလေးစောစောကထွေးတူရိုက်နေထားရင်နေလိုက်တဲ့အခါမှာဘာယုတ်ကလေးပေါ်ဩကျက်ယုတ်ကလေးပေါ်တယ်အဲ့ဒီတိုင်းပဲရှင်းရှင်းအတိတ်ကာလကသူပြုခဲ့တဲ့အမှုကိုကံကြွေးတွေကိုနောက်ဆုံးဘဝတဏီဘဝမဲ့ဘဝမရှိတော့တဲ့အတွက်ဒါကြောင့်နောက်ဆုံးဘဝမှာသူအကျွေးဆခဲ့ရတဲ့ဝိဘက်တော့ 12ပါးဗျာအဲ့ဒါကိုပြချင်းတာခိုင်းတာဖြင့်တော်ပြီစုစုချုပ်တာလားကောင်းကျိုးပြုရင်ကောင်းတာပြုရင်ကောင်းကျိုးရမယ်မကောင်းတာပြုရင်ဒီမကောင်းကျိုးရမယ်တဲ့ဗျာအတ္တိလေပါရဏဏိယမြေမရာတရားလက်တံဂါရင်တေတဲ့ဗျာဟိုအတိတ်ဝိစွာရှေးခါကာလတို့မြတ်စွာဘုရားတတ်တော်နေရခါလား အဲ့ဒီခါတုန်းကတဲ့နန္တိယဆိုတဲ့အမျိုးသားတဦးရှိခဲ့ဘူးတဲ့နန္တိယဘာလို့သူ့ရဲ့အရေးချင်းနံဘောတတ်တော်ဒါယကောဒါနာပတိတန်ဟုပဋ္ဌာကောအဟောတိသောဒုဏနိယဆိုတဲ့အမျိုးသားဒီတတ်တော်ဒီနေ့ကပြောခဲ့ပြီးဘုရားတရားတန်ခါယုံကြည်မှုလောကုတ္တရာတတ်တာကိုပြုတဲ့ကံကောင်းမှုမကောင်းဘူး ကိုပြုတဲ့ကာယအကျိုးဝိသေရလကောင်းကျိုးမကောင်းကိုယုံကြည်မှုလောကီတတာလောကုတ္တရာတာက၃ပါးလောကီတရာက၅ပါးတတတရားရှိသူဒီဘက်ကပြောကြတယ်ပေကလူတရရောရာဒီလူကတရာတရားကောင်းလိုက်တာဒီမိမကတရာတရားကောင်းလိုက်တာမပြောလားပေးတာကလာတဲ့တရာတရားမဟုတ်ပါဘူးပေးတာယုံကြည်ခြင်းကိုတတတရားခေါ်တာ အဲ့တော့ယုံကြည်ချက်ကလည်းလောကီဘက်ယုံကြည်ချက်လောကုတ္တရာဘက်ယုံကြည်ချက်ဘယ်နှခုလောကီဘက်ယုံကြည်တယ်ဆိုတာကောင်းမှုမကောင်းမှုဆိုတဲ့အလုတ်တံကိုယုံကြည်တာဒီထိုကံရဲ့ကျိုးဤပဲရလတ်ကိုယုံကြည်တာအဲ့ဒါလောကီယုံကြည်မှုနှမျိုးကံနဲ့ကံဤအကျိုးလို့ခေါ်ပါတယ်။ဘာပါလဲ။သာဘုံကတော့ကာမကာမဖလားကာမကံကာမဖလားကံဤအကျိုးအဲ့ဒါပါ လောလောကီဘက်မှာပေါ်ပြတဲ့ကံနဲ့ထိုကံဤအကျိုးကိုယုံကြည်တာကိုတတ္တာတရားကောင်းသူတတ္တာတရားရှိသူလို့ဆိုတာလောကုတ္တရာဘက်ကဘုရားကိုယုံတရားကိုယုံတဏှာကိုယုံသုံးမျိုးလောကုတ္တရာဘက်ကဘဏ္ဍမျိုးဘာဒီပါလေဘုရားကိုယုံတရားကိုယုံတဏှာကိုယုံအဲ့ဒါမှသရတရားကောင်းသူလို့ခေါ်ရဒါပေမဲ့ဘုရားယုံနာပါလေဘုရားပါပြောခဲ့တယ်လေ တို့ဘုရားတိုင်းဘုရားတိုင်းပြောခဲ့တာလေးတွေအချင်းချင်းပြောခဲ့ပါသဘာပပပအာကရဏမကောင်းတာမလုပ်နဲ့ပါတယ်လို့ဘုရားပြောဒါအဲ့ဒါလေးတခုလည်းစဉ်းစားကြည့်မိမိတို့ဘုရားကိုယုံတယ်ဆိုရင်မကောင်းတာမလုပ်ရဘူးအခုပြောခဲ့ပြီပဲလူတွေဟာစီးပွားရေးအရာအခုကအရက်သေးတာမရောရင်စီးပွားမပြုရောင်းနေကြတာပဲဘယ်လိုလုပ်မလို့ကြိုက် ကြီးပွားဖြစ်မှုပဲအာမဏိရတယ်ဘုရားပေါ်ယုံကြည်ခြင်းနဲ့သွားကြပြီ။အဲရောမကိုရောတို့လူနိုင်မှာပေါ်လို့ပြောလိုက်တော့ဒါတခြားကြည့်လေ။ဟုတ်ပါလား။အေးဒါတခြားကြည့်ပဲ။အဲတော့ဟိုခိုးစွတ်တိုက်ခိုက်ပြီးသူများပြည်စီခိုးလို့တော့တို့လူရဲ့မတရားဘူး။ဒါပေမဲ့အရက်ဒီသာရောင်းရလို့တော့တရားလား။တရားဘူးအဲ့ဒါလေးတတိထား။ အဲတော့တို့လူတွေတော့စီးပွားရေးကြက်တဲ့အတွက်တို့ဘုန်းကြီးနဲ့တွေ့ရင်တော့မလွယ်ဘူးလို့အောင်းပါမလွယ်ချင်းနဲ့လွယ်ချင်းနဲ့ကံတရားကတော့မျက်နှာသာမပေးပါဟုတ်မလားခင်ဗျားတို့ကခေအားရောသွားလိုက်တယ်လို့ဆိုလိုက်မယ်ကံတရားကပိုခင်မိသေးတယ်သူကကိုင်းတော်ကြီးဒါကြောင့်နဲ့ဘုရားစကားရင်မကောင်းမှုမပြုပါနဲ့ဆိုခုလူတွေမကောင်းမှုပြုနေကြတယ်ဗျဘယ်လိုလုပ် ကာရှင်မရဒီကိစ္စဒါမျိုးအသုံးများတော့ဒါလေးရောက်မှပိုက်ဆိုင်ရတော်တော်လိုနိုင်မှာပေါ့ဘယ်လိုမှပြောနဲ့တရားရမှာ30ပဲလူတာတကယ်လူလည်းတရားရ60လူရဓမ္မအလူဘက်ကအလေးတာသို့တော့မကောင်းတာပြည့်ပြီးလူရမယ်မဆိုလို့ဘူးအလူအနေအားဖြင့်ပြောတယ်ဒီနေ့လူတွေကခုန30ရမှာတရားလူတာအဲ့တော့တရားရမှာအဲ1000ရမှာ ဒါလူရအောင်ရှာရအောင်လို့ဆိုတော့ဘုန်းကြီးတို့ခေါင်းကိုနင်းပြီးတော့မှလုပ်တယ်အဲ့ဒါကိုပြောရင်ခုတော့လုပ်တယ်ဆိုတာဒါပြောတာလေလူရအောင်ရှာတယ်ဆိုရင်ရလို့ဆိုလူရသေးလို့များများလူမှလူရအောင်ရှာတယ်ဆိုတဲ့စကားနဲ့တိပဲဖြစ်မှာတော့မဟုတ်ဘူးလားအခုတော့လူရအောင်ရှာတယ်ရလာတာကြတော့တရားရမှာ30လူပြီးတော့ဟို90ကကာမဂုဏ်ခံစားတာပါလို့ဒါလိမ့်နေတာပဲသူတို့လုံးနေတာပဲ ကိုတော်တို့နားပေါက်တော့မလားတော့မသိဘူးတော်ရင်တော့အမှန်ကတော့ပြောရမှာပဲမမှန်တာပြောရမယ်ဆိုရင်ယူခဲ့လုံနေတဲ့အိမ်ကာလပြောင်းလိုက်မယ်ဒုပရိတာပြီးရောသဘောပေါက်ပါလားအေးအဲ့ဒါပဲဗျာဒါကြောင့်ဘုရားကမကောင်းတာမလုပ်နဲ့ကြီးပွားရေးစီးပွားရေးလူလူရဲ့အိမ်တော်ရေးဟာရေးကြမှာမကောင်းတာမလုပ်နဲ့အဲ့ဒါမှဘုရားကိုယုံကြည်ရရောက်ပြီးတော့တတ်တာတရားကောင်းတဲ့ပုဂ္ဂိုလ်ဖြစ်မှာတော့ဟုတ်ပြီလား သာဝပပပါအကရဏပြီးတော့ဥပလတုပကမ္မရာကောင်းတာဝိသမြမယအယလုပ္ပါပါတယ်တော့အဲ့ဒီအတိုင်းလုံးပါဆိုကြပါစို့ဥပုံနဲ့ဈေးရောက်နေတရားရမယ်တစ်ထောင်ရမယ်တစ်ထောင်ရမရောဘူးဘုရားကသီလဆောင်လို့ပြောငါသီလဆောင်တယ်အဲ့ဒါမှဘုရားကိုယုံကြည်ရရောက်မှာပေါ့ကိုတော်ရင်ငါပေါက်တိုးသွားလိမ့်မယ်လို့ပြောရင်လည်းပြောတော့ဒုပရိသ ငါပေါက်တိုးတာမတိုးတာနောက်ကခုနကောင်းမှုမကောင်းမှုကအရေးကြီးတယ်ဟုတ်ပါလားအေးအဲ့ဒါပဲဗျာအဲ့တော့ကုသလသာဥပသမရာကုသိုလ်သမီးမရရပြရမှာဆိုလူတွေစောင့်နိုင်တဲ့သီလဘာနှမျိုးဘာတွေပါလဲဘာပါတမျိုးရှင်းပါတမျိုးဆယ်ပါတမျိုးလောက်ပါလိသီလဆုံးအောင်ဆယ်ပါသီလစောင့်မှုတဲ့လူဝတ်ကြောင့်ရှာမှာရှာဟုတ်ပါလား ရှောင်ဘူးတဲ့ဆိုတာတသက်မှတစ်ခါဆိုရင်လည်းပဲပြောချင်မှမဖြစ်သေးဘူးအာစိန်တကာမဖြစ်သေးဘူးတို့ပဲအလေးလားမများသေးဘူးတသက်လုံးမှတစ်ခါရဲ့ပဲဟုတ်ကလားအဲ့ဒါကိုတတိတာဒါကြောင့်ကောင်းတာဥဒမြပြုနိုင်မှဘုရားသခင်လိုက်နိုင်ရရောက်မယ်တဏိတာပုဂ္ဂိုလ်ကိုရှင်ရင်ချင်းဆွဲကျင်လိုက်ကောင်းတာနဲ့မကောင်းတာပဲရတာများလေအဲ့ဒါနဲ့ဟုတ်လားဘုရားသခင်လိုက်နာဘုရားတော်ယုံကြည်တယ်ဆိုဟမ် နောက်သာစိတ်ဓာမယောတပနာမိမိတို့စိတ်ကလေးဖြူခွေးအောင်ထားပါပါတယ်တော့အေးအဲ့ဒီအရှိအမှန်ကတော့ဝိပဿနာပွားပါလို့ဆိုလိုသည်ဒါနလောက်နဲ့စိတ်မအေးဘူးသီလလောက်နဲ့စိတ်မအေးဘူးသမထလောက်နဲ့စိတ်မအေးဘူးပြောရပြီဒါနပြုတဲ့အခါမှာခင်ဗျားတို့ခွေးကြောင်တွေကျွေးကြခွေးကျွေးတော့စားတော့တော့တခုကနင်းသွားလိမ့်မယ်ဆိုတော့ဘယ်စိတ်အေးလို့ ဒီခွေးကျွေးတာကစေတနာတတ်တတ်နဲ့ကျွေးတာမို့သဖိုးအောင်ရအောင်လို့ကျွေးစိတ်အေးရလားအေးဘူးကြောင်ပြေးတော့လဲစားတော့တော့ကြွက်ကခုတ်သွားလိမ့်မယ်ဒါကြောင်ပြေးတာစိတ်အေးလည်းအေးရှိရအပူအပင်အကြောင်းအရာတောင်းတမှုကြီးကပါနေတယ်ကြွက်ခုတ်ဖို့ဒီကြောင်ပြေးတာဟောဝိပဿနာတရားအားလို့တော့ခေါင်းနဲ့ပိန်နဲ့အဲ့ဒီအခေါင်းဘိတော်မှာပါမကွာမျောလင်းခြင်းမရှိဘူးသိလို့အေးနေတာပဲ ခေါင်းလေးပြီးဘိတ်ဘိတ်လေးပြီးပါအမလီဝေဒနာတွေဘာလို့မပြေလဲအဲ့ဒီလိုနေတနေ့ကုန်နေတနေ့ကုန်နေမှာစိတ်ကလေးကအေးမနေဘူးလားအဲ့ဒါဝိပဿနာပွားမှာစိတ်အေးတယ်ဆိုတာသဘောပေါက်ကြပါလားအဲအဲ့ဒါပဲဗျာဒါရောဝိပဿနာဘယ်လောက်ပွားနိုင်လဲဒါကြည်သားမဟုတ်မိမိကသရတရားကောင်းသူသရတရားရှိသူဖြစ်မဖြစ်ကိုယ့်ဘာကိုမှတ်ကြောက်ပေးတာနဲ့ပြန်ပြီးတော့ကြွယ်ကြည်ပါနားရှင်းမလား သောအကုသိုလ်ဟူသမျှမပြုရရှောင်ပါကုသိုလ်ဟူသမျှအရာအရာပြုပါမိမိတို့စိတ်ကလေးယူဖွေအေးစရာဟောဒီသုံးပါဘုရားတိုင်းညွှန်ကြားတာ ကောင်းလို့ဆိုတာအဲ့ဒါလူတွေကပေးကန်းစွန့်ကြဲတာလေးတစ်ခုကိုဥတည်ပြောနေကြဒါနဲ့အရှင်းမှန်ကဘုရားကိုယုံတရားကိုယုံသံဃာကိုယုံတရားယုံရင်ဘုရားပြောတဲ့သီလလောအောင်တိသမာဓိဒီအောင်လို့ပညာပြည့်အောင်ကြည်တတိအကုသိုလ်ဓမ္မမပြုနဲ့ကုသိုလ်ဓမ္မမရရပြုစိတ်ကလေးကိုဖြူပွေးစင်ကြယ်အောင်ထားဟုတ်ပါလားအဲ့တော့တို့ဘုရားတရားသံဃာယုံကြည်တာဘလို့ယုံကြည်တဲ့အတိုင်းဒါလဲဆိုတာကိုယ့်ဘာကိုယ်ပြန်စစ်စစ်ကြည့်ဗျာ တောက်တရားယုံကြည်မှုလည်းဒီအတိုင်းပဲသံဃာယုံကြည်မှုလည်းကြည်ရိုက်ဘုန်းကြီးတို့ကပါတော့သံဃာဗာရင်ရှိကလာခဏရှိရကြိုက်ကြည့်ဘယ်လိုယုံကြည်တယ်လဲတို့ပြိဘုန်းကြီးအကျဉ်းချင်းပြောကြပြီဟောပြူကသမီးပြူလေးတယောက်သဘောမပြူတဲ့ရောက်တဲ့ပြူလေးကလက်ဆွဲရင်ဘယ်လိုလုပ်ပါရင်နဲ့ဒီပြက်မှုနဲ့တရားကဲမဲ့ရောချီးတောင်းမယ် ဒါပေမဲ့အဲ့ဒါကဘယ်သူမတော်သဘောမတူလို့ပါနိုင်ငံသားပြန်ကြီးဆိုတော့အင်္ဂလိပ်လိုဟောရတာနော်သဘောတော်ဟောသဘောတူရင်ပါဆိုရင်လေစီးပွားရေးလုပ်တဲ့အပြူကြီးမမနဲ့ဖိုင်နဲ့ရောက်နေတဲ့တက္ကသိုလ်ကျောင်းကိုဖြူဖြူနုနုကလေးကလေဗေဒင်ဆရာလက္ခဏာဆရာကြီးသွားပြီးလို့ဆရာကျမပိုက်ဆံပေးပါမယ်ကျမလက်ကလေးကိုဖေးဖေးပြော့အပုဂ္ဂိုလ်ကြီးအောင်ဆွဲပါတဲ့ gain အဲ့ဒီကြတော့ သဘောတူတော့ပိုက်ဆံပေးပြီးတော့လက်ဆွဲခံပါတယ်ပြိတ္တာဟမ်ဟုတ်တယ်မလားကိုင်ကိုင်ကိုင်တလတလတနေ့တနေ့ဘေးရင်လက္ခဏာမေးတာနဲ့တရားနာတာဘယ်ဟာကများကြမမှန်ပြောမိုးရွာနေတယ်မမှန်ရင်မိုးရိုးကြီးပြစ်တော့မယ်အဲမမှန်မကပြောတယ်လို့မိုးရိုးကြီးပြစ်ပါစေဗျာကိုင်ကိုင်နဲ့တော့တို့ပြိတ္တာ တဏှာတကဘေးရင်လက္ခဏာမေးတာနဲ့တရားနာတာတရားအထုတ်တာဘယ်ဟာမရဟင်ကဲမေးတာများလားတရားနာတာနဲပါပြီတဲ့တရားဟောတယ်လို့ဘုရားတန်ခါကဟောတယ်လို့လက်တွေ့လောက်ခါနဲ့ဘေးရင်တရားလက္ခဏာတရားဟောလို့လက်တွေ့လောက်တာဘယ်ဟာများလို့မှန်မှန်ပြောဤဘောတရားဟောကဲဟမ် အခုလောကဘုန်းကြီးတို့ကဟိုနေမှုနဲ့နေလို့တဏှာဤတိတိမတ်တရရမယ်ဆိုနားထောင်ပါမယ်။နို့ပဲဒီဘက်ခြေဥတာမလဲရင်နေမယ်။ဘိရင်ဆရာကခိုင်းတော့ပါလို့တယ်ဘယ်မီတော့ဘယ်အချိန်မှဘယ်မီတော့မရဘယ်ရက်ကနေပြီးဘယောင်းနိုင်တွန်းမှာဆိုတော့သွားထွန်ကြတာ။ဒီလေကြောင်းတော်ကြီးအဲ့ဒီရကလည်းဆံလုံးလေမုန်တိုင်းတန်းဖုံးလေမုန်နဲ့အာရီရင်လေမုန်နဲ့တိုက်ချင်တိုက်ပြီးမိကောင်ပုံဆိုးရမယ်တော့လေလားဟမ်လက်တွေ့လေဆရာခိုင်းတဲ့အတိုင်းနဲ့ သူ့အမေရဲ့နောက်လင်ကပြောတာကိုအဲ့ဒီကြတော့စောစောမြင်းမြင်းလေတခါတော့လက်တွေပေါ်ပေါ်ဘုရားကအကျိုးရှိမိဘရာရဲ့ကြာကုတ်ခဲတာရဲ့ညောသောနန္ဒရဲ့ရင်းလင်းတော့ဘုရားချက်ပေးတာရဲ့ဒါပဲသိတယ်ဒီလိုဘာမှအကျိုးမရှိပါဘူးကိုယ့်အတွက်ရံပြည်ရံမပြည်သေးတော့မပြည်တော့ဘူးဟုတ်ပါလားဘုရားအတွက်အကျိုးရှိတာတော့ဒါပဲသူရာရဲ့ကြာကုတ်ခဲတာရဲ့အဲရင်းမြင်တော့မှ ဖျောင်းသက်တိဖီးကြံရစ်ခဲ့တာရဲ့ဒါပဲဒါကြောင့်ဘုန်းကြီးဒီမှာများအဲ့လိုဘေးရင်နတ်တဲ့တိုင်းရဲ့လေအကုန်လုံးပြဘာလို့အောင်ဒါတွေကကိုယ့်ရင်ရှိစားတော့ရှုပ်တယ်ဆိုပြီးဘုရားရှိရတဲ့စီကရကုံကလည်းရွှေချီလို့ကနောက်ဆိုတော့ချမ်းမြကပ်ပြီးရွှေကြီးဖြစ်တယ်လူကြဘုရားကြီးရဲ့နဲတာကြီးလို့ဒီလောက်လေးရွှေကြီးနေတယ်ဘယ်လိုလဲကလေးကလာအရှက်မရှိသူ့မိရဲ့နောက်ရင်ဘေးရင်ဆရာပြောတော့ဘုရားရှိကြောင်တက်ပြီးတော့လောက်ကြတာလေဘယ်လောက်ရွံ့မှာပါလဲ ဘုန်းကြီးကပြောတဲ့စကားကြတော့နားမထောင်ဒါဘုန်းကြီးကပြောတာပါဤသူကလူတွေပဲမချိနိုင်တာဟာမယုတ်ကြီးနဲ့မကြီးကြီးနဲ့ထက်ပြီးမယုတ်ချုံနဲ့ထက်ထောင်းလိုက်ချင်ဟမ်အဲအဲ့ဒါပဲဗျာဒီဒီပြလက်နာချာပြောတော့တို့လူတွေမိတ်ယုံတာပဲဘုန်းကြီးပြောတော့မယုံဘူးဘယ်မှာတန်ခါယုံလို့လဲကဲဟုတ်မလားအဲ့ဒါကြောင့်မိတွေပြက် ဒီဒီပြဲဗလာတိတ်ဇန်နေလားအင်းဒါပဲဘယ်သူမပြူအဲမင်းမင်းဘူးဗျာမဟုတ်တာတွေရှောက်လို့မဟာတာတွေအကုန်ဖြစ်ကုန်ပါပဲပြီးတော့ဟိုစိတ်ဆိုဒီစိတ်ဆိုဟိုလူလိုက်ပုတ်ချဒီလူလိုက်အပုတ်ချနေလေဒါဘယ်သူကြီးကြောင့်ဘယ်ဝါကြီးကြောင့်လို့နိုင်ငံတော်အုပ်ချုပ်သူတွေဘာညာလျှောက်ပြောနေကြတယ်သူတို့ကအင်းကိုလုံးတဲ့အလုပ်တော့မကြည့်ပဲနဲ့အဲ့တော့မင်းတို့ကဘုရားဘလောက်ယုံတယ်လဲတရားဘလောက်ယုံတယ်လဲတန်ဘလောက်ယုံတယ် ဘုရားစကားငါဘယ်တော့နားထောင်နိုင်မလဲတရားစကားဘယ်တော့နားထောင်နိုင်မလဲတန်ခါစကားဘယ်တော့နားထောင်နိုင်မလဲဆိုတာကိုယ့်ဘာကို request ဆုံးဖြတ်ပါလိမ့်တာဟုတ်ကလားအဲ့ဒါမှတန်ခိုင်အကျိုးကိုယုံကြည်တာဘုရားတရားတန်ကိုယုံကြည်တဲ့ပုဂ္ဂိုလ်မှာဘာကောင်းတာတော့တတ္တာတရားကောင်းတာဘာတရားကောင်းအေးအေးအေးအဲကြတော့တချို့ကြတော့လေဒီကလေးအဆောင်ရောင်ပြည့်ကြည့်တယ်ဒီမှာမရနိုင်မန္တလေးတောင်မှာကြတယ်လေဟမ် တရားဓမ္မများကြတော့အဲ့ဒီလိုမှားတာများတွေ့ဘူးကဘုန်းကြီးမန်းကြီးကဘာတရားတော်လေးဝယ်ခဲ့ပါလို့တခါမှဝယ်ရဘူးပါဘူးဘုန်းကြီးဘုန်းကဘင်းလက်တဲ့ဓာတ်ရဲ့ရေရာချီပြည့်ကြည့်နေတာတဲတဲ့ယူလာခဲ့ရတယ်ဟုတ်လားတောင်းပြောတာကတဲတဲ့ပြောတာဒီဘုန်းကြီးကတရားဟောတာမဟုတ်သူများအတင်းချနေတယ်လို့ပြောရင်လေလားမပါမအေးအဲ့ဒါဘုရားတရားတန်ခါယုံကြည်ရင်သူ့စကားကိုလည်းယုံကြည်ရမယ်လေဟုတ်မလား ဘယ်အရာကသူစကားတော့မယုံကြည်ပဲနဲ့ဘယ်ရင်ရှားလက္ခဏာရှားစကားကြောင့်မိယုံကြည်ရတယ်ဘုန်းကြီးဘယ်ရင်လက္ခဏာဖြစ်မပြောဘူးတို့လူတွေရဲ့ယုံကြည်နေတာကိုပြောနေတာရေလောင်းမှာဘုရားရေလူပါကြဘယ်ချင်းဘယ်နေရာဘယ်ရမျက်နာကဆိုပြီးတော့ဘုရားရင်မကြီးကလက်ကြီးတွေကြောကြောပြီးတော့လေဒီလက်ကဘာနိုင်ကြမှလည်းမသိညာနိုင်ကြမှလည်းမသိဘူးမသာမဘုရားပေါ်မှာရေတွေလောင်းကြတာခန္ဓာလောက်ကြမှာဒီပါဘုရားအင်္ဂါမှာမိသွားတာဇန်နေမှာဘွန်မနေဘွန်မ မယ်အောက်ကပြမျက်လုံးကိုခါခါစပ်ပြီးတော့လက်ကားလေးကိုပြားနေပြီဗျာဘာလို့ကြတာလဲပြိတ္တာသူ့မရဲ့နောက်ရဲ့ဘေးတရားလက္ခဏာတရားတကားကြလို့ယုံလိုက်ကြဘုရားဘောကဘာနိုင်ညာလိုက်တဲ့မသိတဲ့လက်တွေနဲ့ကြောကြောပြီးတော့တကားတော့လောင်းလိုက်ကြကိုယ်သာမယားကိုဂျိုင်းလို့ပြုတ်ကလေးပြုတ်ကလေးလေးအောင်ဆွမ်းလို့မမာမပြောတော့ဘုရားဘာသာဘုရားဘာသာဆိုပြီးလောက်တော့ဟမ်လောက်ကဘာလဲကြာ ဟဲ့ဟုတ်ပါလားကြာနှုတ်ကရာကာယူဟုတ်တယ်မလားအဲ့ဒါမျိုးတွေများနေတာပြည်သူကိုင်းတော်ပါပြီဒီများလင်ပြောလဲပြောတာပါစမ်းမယ်ကိုပြောအခုနန္ဒီယဆိုတဲ့အမျိုးသားဆရာဘုရားလက်ထက်တုန်းကတတ်တာတဲ့တရားတရားအားကောင်းဘုရားတရားတန်ခါယုံကြည်တာလောကုတ္တရာတတ်တာကိုပြုတဲ့ကောင်းမှုမကောင်းမှုဆိုတဲ့အလောကံထိုကံဤအကျိုးကိုယုံကြည်တာလောကီဘက်ကတရားတရားကောင်းတာနှမျိုးနဲ့ဟုတ်ပါလား တန်တော်တတ္တတရားရှိသူတတ္တတရားကောင်းသည်အဟောတိဖြစ်လေတော့ဤပတ္တံတော်ဘုရားတရားတန်ဟာနဲ့ပတ်သက်၍ချွင်းချက်မရှိယုံကြည်တတ်ရှင်မြော်ပြီးဖြစ်လေတော့ဤဒါယကောပေကံစွန်ချက်လူတန်းလေးလည်းရှိပါပေ၏ဒါနပတိပေကံစွန်ချက်လူတန်းကြီးရဲ့အရှင်တကယ်လည်းဖြစ်ပါပေ၏တန်ဥပတ္တကောသူအဖြစ်သာသနာတော်ကိုစောင့်ရှောက်တဲ့ သံဃာတော်ကိုအလွန်ယိုနေခြင်းရှိသည်ဟောတိမုတ်ချမသွေဖြစ်ပါ၏တတိအေးတတတရားကောင်းတယ်တရားကြီးအသံဃာကံကံရဲ့အကျိုးနဲ့ပတ်သက်ပြီးသူစိတ်ရဲ့မှာအင်္ဂဒမတရှင်းတဲ့ကြည်လင်တယ်ပြီးတော့ဘေးကဆွန်ကျဲရဲ့အလေးရှိတယ် အထိပြန်ကပ္ပရှိရာဒါကအောက်တန်းသာလူကသမဏဗေမနာဆိုတဲ့အချက်မြတ်ကျင့်ရတဲ့ထက်တန်းသာလူကအဲ့ဒါမိမာသူကအမြဲတမ်းဘေကာထွန်ကြလူသားလည်းရှိပါတယ်ဒါရဘေတာကကရှိတာဟုတ်လားတဏိဒါဘေတာယကကရှိအခုပြည့်စုံကပြုတာလို့ဒါယကဘေကာလူသားကြီးအလေးရှိတယ်ဆိုတာ အေးဗျာအဲ့ဒါတစ်ပင်နဲ့ရှင်သားလိုက်တော့အမြင့်ဆုံးတစ်ပင်သူများနဲ့ရှင်လို့မြင့်နေလို့အဲ့ဒီတစ်ပင်ကိုမြင့်တယ်လို့ခေါ်ရတော့ပေးရင်ကမ်းရင်လူတိုင်းချင်းကများလို့သူ့ကိုဒါယကလို့ခေါ်တာကိုသုံးနာနဲ့ပေးတာတိုက်တာပြလိုက်ပေးတာများမှဒါယကပေးတာကများမှပါတော့ပြီးတော့ဗာလဲလို့ဆိုရင်ပြင်ပရိသယေကာယကောဘေကဆွန်ကျဲလူတိုင်းလေးကြည့်သည်ဒါနပတိဘေကဆွန်ကျဲခြင်းရဲ့အရှင်သခင်ဖြစ်သည် ဒေါသကားပိုင်တော့ကားပိုင်ရှင်အိမ်ပိုင်တော့တိုက်ပိုင်တော့မြေပိုင်တော့ဒီအမြဲမပြတ်သူ့မှာအိမ်နဲ့ကားတွေမြေတွေတိုက်တွေရှိနေတယ်လို့ပိုင်ရှင်လို့ခေါ်တယ်လို့အမြဲမပြတ်ပေကန်းစွန်ကျက်လူသားချင်းရှိတာကိုဒါနာပတိဒါပါလေဒါနာကပေကန်းနာပတိကအရှင်ပေကန်းခြင်းရဲ့အရှင်ဘုန်းကြီးတို့လည်းနရကလူပတိကအရှင်နရပတိ လူတို့ရဲ့အရှင်ဒါဒါကဒါနပတိနရပတိနိုင်ရှင်ပြနောက်တစ်ခုကသံဃုပ္ပထာယေကောသံဃုပ္ပထာတော့သံဃာကသံဃာဥပအနိအစချင်းကပြီးတော့ထာကကတည်နေတာအေးအမြဲတမ်းသံဃာနဲ့ချိန်လိုက်ရင်တွေ့လိုက်ရင်သံဃာနဲ့အမြဲတမ်းပူးတွဲရှင်ဆက်ပြီးတော့နေတာကိုသံဃုပ္ပထာကတိုက်ခဏတို့ကြည်လိုက်ရင်သံဃာနဲ့အိမ်ကအဘဒုနာနေ ဟင်တာနာနေတာများသလားအိနာကမကြမ်းပုံကနေတာများသလားမကြမ်းပုံနဲ့နေတာကများရင်တန်ကုပတော့မယကုပဌာနာအဲမယာနာနေများတာလေတော်ကနေ့တနေ့ဘယ်မှမသွားနဲ့ဒီအေးပါဗျာဆိုနေတာဟမ်တော့ကြောင်းသွားပါတော့ကြောင်းသွားဝေလာမယ်ဦးကလူတရားတွေကလည်းပါအောင်မှာသူကလည်းတုတ်ပါသေးတယ်ဟင်တော့ကြဘုန်းကြီးကလည်းခိုင်းလိုက်တာတော့ကြတရားအတူကငါမခိုင်းနိုင်ဘူးပြတယ် ဘုန်းကြီးကကားရမယ်ဆိုတော့မလွယ်ဘူးအဲ့တော့တန်ခုပခါကသာနာမြင်မပြရှိကနေတဲ့သူ့နာမည်နန္ဒီယပါပါလေအေးတထေတာကသူရှာတဲ့ပြည့်ကြည့်ရလူဘုတ္တမောဘုရားကသစ်ပင်ရှင်ရှင်လိုက်ဝါပြင်းနဲ့တည့်ရပင်တည့်ရပင်ကရှင်နေတာတည့်ရပင်ကမြင်တာပဲဝါပင်ကရှင်နေရဲ့အခုလည်းသာနာပတိတဲ့ဘာနဲ့ပဲရှင်ရင်သူ့ရဲ့အိမ်လုံးပြည့်စည်နေလူဒါနနဲ့ရှင်လိုက်ရင်သူဒါနဲ့ပြည့်စည်ကသားနေလို့ဒါနပတိဖြစ်တာ တို့တက္ကရာမတွေကိုလူရာနဲ့ကိုယ်အိမ်သုံးတာလေးစည်ရင်ချကြည့်ကြမှာဗျာဘုရားကများမယ်ချင်းမေးပါနဲ့အေးမေးပါနဲ့အေးတို့တထေရှင်လူများဟုတ်လားအဲ့ဒါတော့ဗျာအဲ့တော့နန္ဒီယတတိတာကအဲ့ဒီလိုကုသိုလ်ကောင်းမှုတွေပြုတော့တို့ကုသိုလ်ဘက်ကသတိထားရတာဒါနာပါမိရဒါနာပါရတဲ့ဒါနာဒါပါဘယ်နှမျိုးပါလဲ လက်ချောင်းထောင်းတာမှန်အောင်ပြောနိုင်တဲ့တန်လွန်ကျော်အောင်ရဲ့ဗျာဒီလက်ပါမှာအပြက်ပေးလိုက်ပြီဒီချာဟုတ်လားဘယ်နှမျိုးပါလဲပါလိမ့်မယ်ဒါကြောင့်လက်ညှိုးထောင်းတာမှန်အောင်ပြောတယ်လို့ပြောတာတော့ဒါနဒါ စွန့်ကြဲလူဒါနာဒီခေတ်တော့ဒါနဆိုတဲ့ပင်ရင်တကလုံးနဲ့လည်းနားလည်နေပါဒါနပြုတ်လိုက်ရင်သူအလူပေးရမှာပေးရတန်းရလူရတန်းရမှာသိသွားပြီမဟုတ်လားအဲ့တော့ဒါနကဒါနဒါနကကျွန်းအစီကအောက်တန်းစားအဲ့တော့ဒါနအောက်တန်းစားတစ်မျိုးဟုတ်ပြီနော်ဒုတိယဒါနပါရကြတဲ့ဒါနကဒါနပါရကတန်ငယ်ရင်းဆိုတာဒုဗ္ဗိကအရှင်းသူကိုပါခေါ်တယ်လေအဲ့ဒါ ကိုယ်နဲ့ကိုယ်နဲ့အသက်တို့ပညာတို့ရက်တို့ရွာတို့နေတာကိုဒါပါလေအဲအပြိုတို့ရင်အဲကြီးကြီးနေနေတို့လည်းအဆင့်တို့ပေါ့ဟုတ်လားအပြိုသာအရပေါ့ဟုတ်တယ်မလားဒေသာအရဆိုတာဘာလို့အဲအတူပဲအဆင့်တို့ကိုဒါနဘာဟာရလို့ခေါ်တာနောက်ဒါနပါဠိကြတော့ဒါနကဒါနနော်နော်ဒါနကတာမိဆိုတာအရှင်တာမိဆိုတာ အေးအရှင်ဆိုတာကသူကပိကဆွန်ကျဲကြီးမှာပူပူကဲကဲပါလာတာဖြစ်တာဒါနပါမိဆိုတာဒါနရဲ့အဖေးဒါနရဲ့အမေးလို့လည်းခေါ်လိုက်အမေးသေးရအိမ်မှာအကြီးဆုံးအာဏာအရှိဆုံးဖြစ်တယ်လို့ပဲတဲ့ဒါနပြောမှာပါမိသူကအရှင်သခင်ဖြစ်တယ်တဲ့ဗျဟောခေါ်တာကားရှိတော့တိုင်းရှိတော့အိမ်ငိုက်ရှိတော့အိမ်ငိုက်ပိုင်းရှင်ဟုတ်တယ်လေဒါပဲကြည့်ရမှာပေါ့အဲ့ဒါဘယ်နှမျိုးပါလဲ ရောကြည့်ရအောင်ဒါနဒါနဒါနအာယဒါနသာမိအဲ့တော့နန္ဒီယအမျိုးသားကဒါနသာမိတဲ့နန္ဒီယအမျိုးသားကပါဒါရင်ဘယ်လိုအဒါနဒါသဘယ်လိုအဒါနသဟာယဘယ်လိုအဒါနသာမိလို့သိဖို့လိုလားဗျာနဲ့ အဲ့တော့လိုလာတဲ့အခါကျတော့ပြိဿဆိုလိုက်စံပစ္စည်းသီလပစ္စည်းသီလယုံညံကယုံညံကသာနာတာပခောပစ္စည်းသီလပစ္စည်းသီလယုံညံကယုံညံကသာနာတာပခောဒီဝပစ္စည်းသီလအဲ့ဒါယုံညံရင်အဲ့ဒီအလူမျိုးပါခေါ်လဲသာနာ အေးတင်ကြအမြောက်ရေကိုသုံးနာက30သူတာကြတော့9ဖြတ်ဟုတ်ပါလားပစ္စည်းရောသူတာစဉ်ကာလတရားနာစဉ်ကာလယနေ့ချိန်မှာအဲ့ဒါဒါနအစဉ်မြင့်ပေးလိုက်တာဒုပရိဒါတခါလာတို့လူရဲ့9ဖြတ်သီလ9ဖြတ်သီလဘာလို့အောင်9ဖြတ်ဘာမှဝယ်စားလို့မရတော့ဘူး ဒီနေ့နေရာကျတော့ဇေယုကနာရီကတိုးတက်မြင်မလိုက်တာကုသိုလ်ရေးကြတော့ဒုပရိသကတိုးကမတိုးဘူးဖြစ်။ဘာကြောင့်ကြီးကံကြီးဘုရားကြီးကြီးဆောက်တယ်လားငါးပါးပြီလားဘာလို့မလို့ငါးပါးပြီလား။ဒါကြောင့်ငါးပါးပြီလားဆိုတာအိမ်မနေတဲ့အခါဝေစားနဲ့ဒီတဲ့တစ်တော်ယုံရှက်လုံယုံမယ်။အိမ်ကထွက်တော့မိကြီးမစို့ကို့မှာအကောင်းဆုံးအဝတ်ကိုဝတ်ကြပါတယ်။ဟုတ်ရဲ့။အဲဒီလိုလေကာယနာကြီးဆိုတဲ့ကုသိုလ်ကအိမ်မှထွက်တဲ့အခါနဲ့တူပါတယ်ပွဲတဲ့နဲ့တူပါတယ်။ အဲ့ဒီပွဲတွေသွားတဲ့အခါဟိုကောင်းဆန်းလာဝဲရတယ်လို့ရှင်းပါပြီလားဆယ်ပါပြီလားစသည်ဆောက်တည်ခြင်းရပေါ့ရှင်းမလားရှင်းပါပြီဗျာတရားမင်းလေးမအရှင်းတော့ဟောတော့ရှင်းရင်အဲ့ဒါမရှုပ်ခြင်းတဲ့ပြိဿထားပါလားရှင်းအောင်လုပ်ပါကုသိုလ်ပြုတာပြုလိုက်အိမ်မှာညမနဲ့ဝတ်တက်ကြတယ်ဆိုရင်ဘုရားသမီးတော်မှာဝတ်တက်ခြင်းကာလ၈ပါးတိကဆောက်တည်ပါကြီးကျမ်းဤချိန်တိုင်း ဘုရားတိလိုဆွန်လောင်းတဲ့ဒီငါကာလရှိပါပြီလားသောက်ပြီးပါပြီကြံပြီးချိန်လားဒီလားဒီခန္ဓာကထက်ကတော့မလူတာဒီကာလရှိပါပြီလားကြံပြီးခန္ဓာဒီငါပါပြီလားကိုယ်ပိုက်ဆံလောင်းရင်တော့ဆယ်ပါပြီလားသောက်ပြီးလို့မရဘူးလေပိုက်ဆံကကိုင်းနေတာဟုတ်ပါလားအဲ့ဒါပဲတော့မဟုတ်ရင်တော့ပိုက်ဆံမကိုင်းနေလို့ဆွန်းလို့ပါလို့လောင်းရင်တော့ဒါဆယ်ပါပြီလားသောက်ပြီးနိုင်တာပဲအဲ့ဒီခိုက်တာလေးမှာ မှန်ရလားဗျာအဲ့ဒီလိုအတုယူကြကမ္မာပရိသတ်ရဲ့နားရှင်းပြီနော်ယေစီသီလယေစီသီလယုတ်ညာငါဒါနဒါမခောကိုပြည်ကိုလူလည်းပြည်စီကတံမိုးလည်းနဲ့တယ်ကိုကိုယ်တိုင်းကသီလလည်းနဲ့တယ်ဆိုရင်အဲ့ဒီအလူမျိုးကိုပါခေါ်တယ်ဒီကိုယ်သုံးတဲ့ပစ္စည်းအောင် ပစ္စည်းတန်ဖို့နေတာညဒါကြောင့်အနာဂိန်တို့ကိုယ်တည်းပညာမှပညာရှိတဲ့ပုဂ္ဂိုလ်ကိုလူမဲ့ဘယ်တော့မှကိုယ်သုံးတဲ့ပစ္စည်းနောက်တန်ဖို့ရှိတာကိုမလို့အဲ့ဒီလေအရှင်းမြင်တဲ့တန်ဖို့ရှိတဲ့ပစ္စည်းကိုထူတာတဲ့ဗျာဟုတ်ကလားအဲ့ဒါအတူယူကိုအဲ့ဒါဘာလို့ဆိုတော့ဘောဥကထေရတဲ့ငါတို့ဆိုဘယ်လောက်တော့ကိုဝတ်တဲ့အဝါစ2000ကရ2000ကရ 2000ကျတယ်အဲ့တော့ပစ္စည်းကညံ့သွားပြီလေသီလကလည်းဟိုဟိုသံဃာတော်ရှင်မြတ်တွေကဘယ်နှပါးသီလဘယ်လောက်ပါလဲ129ခုနှစ်ပဲတိုက်ပဲတဲ့လုံးကကိုကရှစ်ပြားသီလလေးနဲ့ဆယ်ပြားသီလလေးနဲ့ဒီဒါတော့မသာဘူးအဲ့တော့ယောဂီဝတ်ပြီးတော့ယောဂီဝင်ပြီးအာထုမတကာတဲ့သီလတစ်နေ့တစ်နေ့ရှစ်ပါးရှစ်ပါးနဲ့ပေါင်း10ရက်ဆိုတော့80ရက်တော့ဆိုတော့ 73လေး94လေးဟုတ်လားရက်90ဆိုတော့နေရာက6ဝါ40က120 940ဝါလုံး3ဝါလုံးပေါင်းပါမှာဘလောက်လဲအဲဟိုမှာတန်ဃာတော်က229တွေ့ရှိတာတဝက်တောင်မနေသေးဘူးဗျဟုတ်ရဲ့ဘလောက်လုံးတော့ဘလောက်တော့တရားကို7ပါး10ရက်ကို 80တလားလို့143လားလို့ဩ929လီ1400ဆိုတော့ဩ229တွဲဆိုတော့အဲ့ဒီကြတော့မှမိမိကတဝက်လောက်ပဲရှိသေးတယ်တဝက်သာလာပဲရှိဦးမှာပေါ့ဟုတ်တယ်လားအဲဟိုမှာဘုန်းကြီးကလည်းတရက်တည်းသွားမတွေ့နဲ့လေဘုန်းကြီးကလည်းသူကတရက်ကို929တွဲဆိုတော့10ရက်ဆိုတော့2200ခွန်ဟုတ်လို့လား229ကို10နဲ့ပြောင်းလို့ 229 40ဟုတ်ကလားဟောလည်း229ဟော2290ဆိုတော့ကဲသူက10ရက်ပဲရှိသေးတာတလကြာတော့အဲ့လောက်ကိုရှိသွားပြီတော့ကဲကိုတိလာကခုန3လလုံးမှာ900 9000လား900 900ပဲရှိသေးတာဟိုက3လဆိုဘယ်လောက်ရှိသွားလဲ1000ရှိသွားပြီမို့လားမိသေးဘူးလေဟုတ်ကလားအဲ့တော့ဒီနေ့ညများများနဲ့နှစ်လငါးလကိုလူရမှာ ခိုင်းတော်ပြီတော့တင်သဘောပေါက်ရင်ပြောတာပစ္စည်းလီလာပစ္စည်းလီလာရုပ်ဉာဏ်ငါရုပ်ဉာဏ်ငါအနာတာဘခောအနာတာဘခောပစ္စည်းလီလာပစ္စည်းလီလာသူမြကသူမြကဘာနာဘာယခောကိုသုံးတဲ့ပစ္စည်းနဲ့လူတဲ့ပစ္စည်းတန်ဖိုးညီမဲ့ကိုယ်ကလည်း၈ပါးပြီလား၈ပါးပြီလားပြီးသူကိုတူရင်ဒါနပဟာယာ တငယ်ချင်းဆိုတာလက်တူရဲတူအသွင်တူနေရာတူစသည်ရေချင်းတူတာကိုတငယ်ချင်းလို့ခေါ်တာမဟုတ်လားအေးအဲ့ဒါပဲဒါနဘာယဆိုတာပစ္စည်းနဲ့တိဏတူရင်ပါပါလေဒါနဘာယရာဟုတ်ပါလားအဲ့တော့ဒီဒီနာထောက်တာရင်ကိုကတကယ်မိမိများများလူချင်းမိမတွေကဒီလားချင်းဝိုးယောက်ျားတွေကပုံကြီးဝိုးပြီးတော့သူမှပို့ပြီးတော့မြင်လာမှာပေါ့အဲကိုတော့ခေါင်းတော့ရိတ်ပြီး နှုတ်ဖမ်းမွေးနှုတ်ဖို့ပဲကြံတော့ဟမ်အဲ့ဒါဒါနဘာယကိုက်ဆိုပစ္စည်းလီလာပစ္စည်းလီလာရှင်မြတ်ကရှင်မြတ်ကဒါနပတိခောဒါနပတိခောဟောပစ္စည်းကကိုယ်လူရာတဲ့တမို့ရှိပဲသီလကအလူပါပုဂ္ဂိုလ်တွေကအရှင်းမြင့်နေရင်ဘာပါလဲဒါကြောင့်ရှင်သာရိပုတ္တရာကဘုရားကိုသင်္ကန်းလူရာရဲ့ဘုရားကရှင်သာရိပုတ္တရာကိုသင်္ကန်းလူရာရဲ့ဘယ်လူကမြတ်မလဲဗျာ ဘာဖြစ်လို့တော့ပေလာပိုင်းဆိုင်ရာဘုရားလောက်ပြည့်တယ်လို့ဘုရားလောက်ပြည့်ရသူရှိတာပြီးတော့ဒါနပြုတဲ့နေရာမှာအသိဉာဏ်ပိုင်းဆိုင်ရာရောဘုရားတဲ့ကြီးတယ်လို့ရှိသေးတာတို့လူတွေကကြီးပြင်မဲ့ထွက်နေတာကိုကတော့ဘာမှနှစ်ပြားတစ်ပဲမစင်စားဖြစ်ချင်ရပြင်မဲ့ကဘယ်ပုဂ္ဂိုလ်ကြီးညာပုဂ္ဂိုလ်ကြီးသစ်ပင်ကဘယ်နှပင်တော်ကဘယ်နှတော်တောင်းကဘယ်နှတော်ဘူးကဘယ်နှလုံးသိဉ္ဇင်းကဘယ်နှခုအဲ့ဒီလိုပုဂ္ဂိုလ်ကြီးကိုဒုက္ခလူခဲ့တာဆိုတော့ကိုကတော့ဘာမှမရှိဘူး အဲ့ဒါဒါနဒါနအောက်တန်းစားဒါနအညံဓာဒါနကျွန်ဒါနဖြစ်သွားမှာဟုတ်အဲ့တော့ကိုယ်ကိုယ်တိုင်တိလာရှိလို့လို့တယ်ကိုယ့်ရဲ့ပစ္စည်းကတန်ဖိုးရှိလို့လို့ပါတယ်မှန်ရလားအဲ့ဒါဘာခေါ်ပါလဲဒါလည်းပစ္စည်းသီလပစ္စည်းသီလဤမြတ်ကဤမြတ်ကဒါနပတိခောဒါနပတိခောဘယ်နှမျိုးလဲ ဒါနဆိုတာဘာလို့ပစ္စည်းသီလယုံညာငါဒါနဒါနခေါ်ပစ္စည်းသီလသူမြကဒါနမဟာယခေါ်ပစ္စည်းသီလဒီမြကဒါနပတိခေါ်ဒီကိုယ်ကိုယ်တိုင်ကအမြဲတမ်း သီလတရားတွေခိုင်ခိုင်ကြီးကြီးကြီးကြီးမားမားများများစားစားရှိနေရမယ်လူဝပစ္စည်းအားလည်းကောင်းမင်းညွတ်မင်းမွန်မင်းတတ်မေဆိုတဲ့ပစ္စည်းဖြစ်ရမယ်အခုနန္ဒီယတစ်ခေတ်ကဘာလို့ဒါနပတိပြဒါနပါမိဒါနပတိတူတူပဲပါမိအရှင်ပတိအရှင်ပဲဟုတ်မလားဒီကကြောင့်လည်းသူကအမြဲမပြတ်ထိုးပြီးတော့အဲတူတမ်းပြီးတော့နေတာအဲ့တော့အမေဖြစ်တဲ့ပုဂ္ဂိုလ်က သားလေးကိုပေါ့ဒီပစ္စည်းတွေရှာတယ်အဲ့ဒါနဲ့ထိမ့်မုံသိမ့်မုံသားရဲ့အဝတ်လျှော်ပေးဖို့သားနေမကောင်းချမ်းမပါကြီးတဲ့အခါရှင်းပေးမိပြီဆိုပြီးတော့ကသူကလူကြီးကလူကြီးအမြင်နဲ့အိမ်ထောင်ပြုစေခြင်းနဲ့ဘာပါလဲဒါကတော့လောကမှာထောင်ချတယ်ဆိုတာချစ်လို့ချတာလားမုန်းလို့ချတယောက်တယောက်မုန်းလို့ချဒီကောင်ထောင်ချအောင်လုပ်ရအောင်ဒီကောင်မှတော့ထောင်ကိုကြစေရမယ်ဆိုတာဘာပြုလို့လဲ ဘယ်လိုဒီရှင်မဲကြီးရတာဥနာကနော်ဘယ်နဲ့တော့လဲငါမသိခင်မျက်စိမိတ်ချင်ပါလေငါသမီးလေးနေရာချထားခဲ့ခြင်းနဲ့ငါသားလေးစိတ်ချပေးခြင်းနဲ့ဆိုတာအမေကကိုယ့်ကိုချစ်လို့လားမဟုတ်လားဘယ်နဲ့လဲရရထောင်ချလေဆိုတာချစ်လို့ချတာလားမုန်းလို့ချတာလားဒါကိုပဲတို့လူတွေကဟုတ်ထင်နေတာနော်အေးဟိုပဂတိထောင်ကလွတ်ရရှိတယ်ပဂတိထောင်ကလွတ်ရရှိတယ် အဲသူ့ဥပဒေပုံမှန်နဲ့လနှစ်ပိုင်ခြားတတ်တာရှိတယ်ဧတနတကြောကြာအောင်တော်နိုင်ငံအာဏာပိုင်ဩတာရှိပုဂ္ဂိုလ်များဒီလိုလည်းကိုကျင့်တာသဘောကျရင်သူတို့လွတ်လွတ်လွတ်ခွင့်ရှိသေးတာမဟုတ်လားအိမ်တော်ကလွတ်လွတ်ရလွတ်ခွင့်ရှိရရှိဘူးအဲ့ဒါကြတော့တည်တည်ကဆွဲထားလိုက်ကြတော့တရားကြတော့ကိုနည်းရှိပြန်တော့မယ်လေတတ်တာငါမချင်နိုင်တာမချေဘူးမချင်တာဘူးပြိတ္တာမချင်တယ်လို့နိုင်ငံသားကပြန်လာတာပဲ နိုင်ငံခြားမှာတရားမဟောရဘူးယောဂီတွေတရားမပြရဘူးမကြွေးမလှူရဘူးရတဲ့အချိန်လေးဒေါ်လာလေးထိုင်းတိုင်းယူရတယ်ကြာတော့ပြင်းလာတယ်ဟုတ်မလားအဲ့ဒါစားမလို့ပတ်မလို့ရပါးတွေသမီးတွေရှိရပြန်လာရတာကြိုက်တော့ပြီအဲ့တော့မြေမပြလူကပေးကမ်းခြင်းမှာရှိတော့အမေကငါသားလေးစိတ်ချသိခြင်းတယ်တပြီးတော့သူတို့အိမ်ရှိမျက်နှာသာမှာသူ့ဦးကြီးပေါ့ဗျာရေကမောင်နှမရဲ့ရေဝတိဆိုတဲ့အမျိုးသမီးလေးရှိတယ် ရုပ်ကလေးကလှပါတယ်တွတ်တွတ်လဲလဲပါတယ်ဒါပေမဲ့ကုသိုလ်တရားစိတ်ဝင်စားဘူးဘဝအတိတ်ကြောင့်ရုပ်ချောခြင်းပြည့်ရှိရှိခြင်းဆိုတဲ့ကုသိုလ်တော့ဖြစ်တယ်ဒါပေမဲ့ဆက်လက်ပြီးတော့ဘုရားဘုရားနာခန္ဓာပြုခြင်းကုသိုလ်မရှိဘူးဒီလောကမှာလည်းဒါတွေရှိတာပဲပြည့်ကြီးတော့ရှိနေတယ်ဟုတ်ပါလားခန္ဓာဝန်မလေးဥထာပရိဒါဒါပေမဲ့လို့တကယ်တမ်းရှိတဲ့နေရာရဲ့လို့တော့မဟုတ်ဘူးမစင်မသားနဲ့ဆိုပြီးခုနကဘူကဘယ်နှလုံးဟင်တောကဘယ်နှတော့သစ်ပင်ကဘယ်နှပင်ဆိုတာဒီလောက်တာရှိကြတယ် တကယ်သင်္ကန်းမာရိပညာစာပြီးကိုသင်နေတာယဟန်ဗာမဏေတွေတရားဒီကိုဟောပြနေတဲ့ကမ္မထဆရာကြီးသူ့ကိုတမ်းမို့ကြတယ်အိမ်မက်တော်မမက်ကြရှိပြီးတော့တချို့ပစ္စည်းတော့ရှိဒါပေမဲ့လို့ကသင်္ကန်းဆောက်တည်ရဖို့ဝန်လေးနေတယ်တချို့ပစ္စည်းရှိတယ်တရားနာဖို့ကကြတော့တော်တော်လေးဝန်လေးနေတယ်ဝေယဝိကပြုတော်လို့အဝတ်ခောက်ထားလို့လို့နဲ့ဟုတ်လားကိုယ်စီထားလို့လို့နဲ့ဒါမှမပြီးနေကြတာအေးဤဝတိကလည်းဒါမျိုးပဲပစ္စည်းပေါ်တယ်ရုပ်ချောတယ် အမျိုးလဲတာဒါပေမဲ့လို့ကုသိုလ်ကစိတ်ဝင်တာတော့တာဖြစ်တဲ့ပုဂ္ဂိုလ်ဟင်းအမေရေဝတိနဲ့တော့အမေဆက်ကုန်တာကျွန်တော်နဲ့သဘာဝမတူသဘာဝမတူရင်အိမ်မပြည့်နိုင်ဘူးမေးအဲ့တော့မိဘကသူ့ကိုသဘောကျနေတယ်အဲ့ဒီကလေးမကိုသူ့သားမရှိတဲ့အခါပြောတယ်လာရေဝတိမင်းအကိုကြီးသဘောကျအောင်ဒီအိမ်မှာတန်ဃာတော်တွေလာတဲ့အခါကျတော့နေရာခင်းပေးတောင်းရင်သုံးဆောင်ရေးပြီးသားပေးတန်ဃာတော်ရဲ့တပိတ်ဆေးပေးဆွရင်ကွင်းနေလိုက်ပြီးဒီလိုတွင်မင်းအကိုကြီးကသဘောကျမယ် အေးအဲ့ဒီလိုဆိုပြီးမှားထားတဲ့အခါကျတော့ဟောနောက်ခါကျတော့ယေဝတိကအဲ့ဒီလိုနေရာကင်းခြင်းဒါလည်းပဲရေအိုးရေထက်ပေးခြင်းတန်ဃာတော်တွေပဲရှင်းပေးခြင်းစတဲ့ကုသိုလ်ပြုတမင်လာတဲ့အဲလိမ္မာလာပါပြီခွဲတဲ့အဲ့တော့သားနဲ့အဲသဘောတူစိတ်ထားလိုက်မယ်ဒီကိုင်းအမေတို့သဘောတူရင်ဖြင့်ပြီးပါရောဆိုပြီးတကလားဩအိမ်တော်ကြလိုက်ပါဗျာဘာဖြစ်သွားလဲအမတော်ဤတံခေယအာနဝဘိမ္မာသနိတရဏဌာန အရိတေနဘောမေနဥပလိမိတ်ဝအာသနာနိပညာပိအာရရပေတပေဗာနိယပရိသဝိဝဗုဒ္ဓကာလေပတ္တနိဒောဟဟိတိဒါကနန္ဒီယအမေကယေဝတိကိုဆွဲတရားဟောတယ်နာသာသဘောပြအောင်ကြီးကလေဒါသံဃာတော်ရဲ့နေရာခင်းမှာ ဒါသံဃာတော်လေးနိမတရားကိုသူတို့ရဲ့ခေထုံးတာရနွားချီနဲ့တလင်းပြင်လို့တန်ရှင်းအောင်ဆိုပြီးတော့လာလုပ်ပါသံဃာတော်တွေတပိတ်ချေထားကြတပိတ်ကျင်းလို့ရတပိတ်ချေထားပါသံဃာတော်တွေကြွားလာတဲ့အခါရှေခိုးပြီးတော့တပိတ်ကိုယူပါနေရာကိုပြပါဒီနေရာကြွားပါဗျာပြီးတော့ရင်ချင်းနဲ့ရင်စစ်ပါတပိတ်တဲ့ကိုရေထဲပါရေကပ်ပါအေးအဲ့ဒါလို့ဆိုပြီးတက္ကလာ ပြောပြတယ်ပြောပြတော့ကဟိုကလည်းပြည့်စည်ဥစ္စာနဲ့အမျိုးသားကိုတတ်မဲ့တော့သူကအဲ့ဒါလူချင်တာနဲ့ဆိုပြီးလှုပ်လိုက်တော့ပရိသတ်ဟင်ပုတ္တတာတဲ့ဟောရှင်သာယေဒီမယေဝတိလက်လိမ္မာပါပြီကွယ်ဆိုပြီးတော့ကဲအမေသဘောကျရင်ပြီးတာပါပဲအိမ်တော်ပြုလိုက်တယ်ဣတိပဒနာမာဝေယရိသူဤကပိပတိမာနိတာသတုသံဃာကာရပိတဝါဘုရားပရမဝါဆိုတဲ့ ဣတိပတနာမိဂလာဟုတော်မှာတဲ့တိုက်ခန်းလေးကလို့ပြင်ကောင်းမွန်စွာတတ်တာရှင်ရသောဇယတွေကြောင်းတွေအေးညောင်းသောအိမ်ကလေးကလထိုင်တွေအဲ့ဒါကြီးအကုန်လုံးစီမံပြီးတော့မှဗုဒ္ဓဘာမုဂတဗေယမှုရှိသောဘေကုသံဃာတယဟံဘောဟာမဟာဒါနလူကြီးကိုဓာတဝါလူဓာမိ၍တရားကတ္တမြတ်စွာဘုရားယဟတိလက်တော်၌ဒကိနာလူဘဝလူကြီးအဒကိနောဒကအလူကြီးဇက်ကို ပန္နိတဝသောချာမိဝေနယတေတိကောင်းစွာမသွေလူရာလိုက်လေတတိရှေးတော့ကလူရာနာပြုတယ်ဆိုတာကတွေ့ရကြုံရမှာပဲလူရာနာပြုတယ်အဲတော့ကအလူကလက်ထက်ကိုရေနှောင်းပြီးတော့ဤကြောင်းကိုဤပစ္စည်းကိုလူပါဤလို့ထူကြတယ်။အခုကတော့အဆောင်အဦတွေပေါ်ဖြစ်နေတော့အဲ့ဒီလိုမဟုတ်တော့ရေတက်ွက်ထဲမှာရေကျင်လာပြီးတော့လူကြတယ် ဟိုမှာတော့အလူကပုဂ္ဂိုလ်ရဲ့လက်ကိုဘာလောင်းလဲဒီရေလောင်းတာတဲ့ကဒါရှိထုံးစင်လာပေါ့ဒါပါတော့အဲ့လိုကြောပြီးတော့လူတန်းတဲ့အခါလူတန်းပြီးတဲ့အခါမှာဩသူမတည်သေးဘူးနတ်ပြည်မှာနန္တိယအတွက်ဘုံနာပြတ်တကြီးပေါ်ပေါက်ပြီးတော့နေတယ်။ဘာဖြစ်နေလဲ ကုသိုလ်တရားများဒီကလူကမပေးဘူးနေမဲ့လူကဟဲဟိုမရောက်သေးဘူးဟိုကအရန်အသင့်ဗျာကုသိုလ်တရားကအသင့်စောင့်ကြိုးနေတာဝမ်းသာကြမကောင်းဘူးအဲတို့တရားဓမ္မတွေလည်းအဲ့ဒီလို့ကိုတရားတွေပဲသာအထင်ချင်းဆိုပြီးတော့ပြုလုပ်ကြအိုင်နာမဟုတ်ဘူးကြီးတွင်ကြီးပါလားအိုးနေတာဒီနေ့ကငရင်ကနော်ဒီလိုလုပ်လို့ဒီလိုကလုပ်ရင်သေးကြတယ်အဲ့ဒီမဟုတ်ဘူးကတော့ အဲ့တော့သူပတိထမိုးဆိုလက်ကျိုးတော်ညွန်လာကြသလိုသာနာပြည့်စုံမဟုတ်ကြီးလိုလာပြီဟိုကုသိုလ်လူချင်းပြောတာပါလူမခံပါဘူးနော်အားရဆရာလည်းလူမခံဘူးတူးလေသူရဲ့လူမကုန်းကြီးလက်ခံတာသူများမလို့ကိုယ့်ဘာကိုလို့ဘုမနိုင်ငံညာကပြန်ဟုတ်ဟုတ်သွားချလိုက်မှာနော်ကိုင်းရှိတယ်ဗျအဲ့ဒီတော့တဲ့သူမသေးသေးဘူး နန္တိယဒါကျွဲမသေးသေးဘူးသူ့အတွက်ဟိုမှာဘာဖြစ်နေလဲဘုံနံဗိမာန်ကြီးကအရာနဲ့ဆိုပြီးတော့သဟတာဣသရာယီနတ်သမီးကတထောင်ဘာတွေပါလဲဒီနတ်သမီးကတထောင်မြအဲ့ဒါလူပြိုကြီးများပေါ့ဗျာပို့ပြီးဘိုးကောင်းတာပေါ့ဟုတ်လားဒီဘဝမဆုံးလို့လူပြိုကြီးဖြစ်နိုင်နတ်ပြေရဝဲက900အရာက900လူပြိုကြီးတွေ ကြီးတွေတော့ခဏခဏပြောပြီးလူပြိုကြီးပဲလက်ရဘယ်ပဲလက်ရတော့အေးလူပြိုကြီးပဲလက်ရတာပေါ့ဗျာကြိုက်ထားပါတော့တဲ့အဲ့တော့တဲ့ဘုန်းကြီးတို့ပြိဿနာနိယတတိအဲ့ကဟိုမှာဘုံနန်းပြီးမှကြီးပေါက်နေတယ်အဲရှင်မမောကလည်းအခါခွင့်တင်နေရလျောသောနတ်ပြည်ပြမဖြစ်တဲ့ခန္ဓာငရေကြီးတွား လေ့လာရေးခွင့်တင်တာအခုရှင်ဘာမောကလနတ်ပြည်ရောက်ပြီဟာမတွေ့ဘူးသေးတဲ့ဘုံနာပြီးမှန်တဲ့တဲ့လွယ်လွယ်ခံခံနာနာသံသာတဲ့ကြက်ခဲတဲ့ဝါဝါခံခံညာညာအလောဟုတ်ပါလေပြောတိုင်းပရိသတ်တဲ့နိုင်ရှင်မောကလကအာတရာ နတ်ပြည်ပြမပြည်တဲ့ခါတရားငရဲသတိသွားရောက်ပြီးတော့လေ့လာရေးတွင်ချင်းတယ်ဘုမသိသိလွင်လွင်ကန်းကန်းညံ့ညံ့ဆန်းဆန်းထေထေထေဝါဝါအေးဘုံနာမိမနဲ့နတ်သမီးတစ်ထောင်နေနဲ့အသစ်ဖြစ်တော့ဗိမာန်ကြီးကိုတွေ့တဲ့အခါကျတော့မှဒါဘု து ဗိမာန်လဲလို့မေးတဲ့အခါမှာကျောင်းထဲကနန္ဒီယအတွက်ပေါက်နေတဲ့ဗိမာန်ဖြစ်နေတဲ့ဗိမာန်ပေါ်နေတဲ့ဗိမာန်မှာလို့နတ်သမီးတစ်ထောင်ကလျှောက်ထားကြဘယ်သူကလျှောက်ထား ပြီးတော့ဗာပြောသေးတော့ရှင်မယားတဲ့နန္ဒီကကြောင်းလာကိုမြန်မြန်ပြောလိုက်ပါတပည့်တော်တို့မျောရတာမောလာပြီတဲ့အဲ့ဒါတို့ခေပြောပြောရင်ကိုကိုရေလာပါတော့ဟွန်းဟွန်းဟွန်းဟွန်းအဲ့တော့ဟာအေးနတ်သမီးရအဲ့လိုပြောတော့အမေရှင်မောကလိုင်းကအေးကောင်းပြီကောင်းပြီငါပြောလိုက်မယ်တဲ့အဲ့လိုဆိုပြီးတော့လူပြည်ပြန်ရောက်ရောလူပြည်ပြန်ရောက်တဲ့အခါကျတော့မှညစွာဘုရားကိုသူကလျှောက်တာ အခုလိုခါရပရိသတ်တွေရောဘုရားရောရှိရှင်မောဂလန်နေပြီးတော့ဘုရားကိုလျှောက်တာဒေဝလောကသမ္ပတိနာမှာတဲ့အရှင်မယားတဲ့နတ်ပြည်၌ရောနတ်လောကမှာလူပြည်ကကုသိုလ်ပြုတဲ့ပုဂ္ဂိုလ်မသိမိဘုံလန်းပြီးမှပေါက်နေတယ်ဆိုတာဟုတ်နိုင်ပါကလားအဲ့တော့ဘုရားကတောက်ပြလိုက်တယ်ညီတော်အားတပိမောဂလန်ရှင်သာမောဂလန် သင်ကိုယ်တိုင်နန္ဒီယချောင်းတကအတွက်ပေါက်နေတဲ့ဘိမှမြင်ခဲ့ပြီးမှဘာကြောင့်ငါဘုရားကိုမင်းနေရသေးတာလဲတဲ့ဗျာဟောအဲ့တော့ပရိသတ်ဒီမှာအားလုံးနန္ဒီယကုသိုလ်ပြုတာတွေလည်းတို့မြင်တယ်အခုရှင်မမောဝရဒီပတိပုဂ္ဂိုလ်ကြီးကထိုးတဲ့ဒီပတိဖြစ်တဲ့မြတ်စွာဘုရားကိုရှောက်တယ်အဲ့ဒါလည်းကြားနေတယ်မြတ်စွာဘုရားကမောက္ကလံသင်ကိုယ်တိုင်မြင်ခဲ့ရတာပဲဘာဖြစ်လို့ငါမင်းနေတာလဲလို့လည်းပြောတယ်ကြည်သာကုသိုလ်တရားများ အားထားကြရမကောင်းဘူးလားမှန်ပါပါ ဒီအာထာကြီးကကောင်းတယ်ဒါကြောင့်ဒီဝါလောကသမ္ပတိနာမမတ္တိကပါဒနာဗိန္ဒိတဝါသွန်နာပါဒနာတကေနဝိယအတိပနာပန္တိဒီဝါလောကသမ္ပတိနာမနတ်တို့ရဲ့ရှိတဲ့နာတို့ရဲ့ပြည့်စုံခြင်းမိဒီကမတ္တိကပါဒနာမိခွက်ကိုပိနေတဝါခွဲဖောက်ပြီးတော့သွန်နာပါဒနာသာရွှေခွက်ကိုကေနဝိယယူတဲ့ကဲ့သို့အတိမနာပအလွန်နိလောဘတိ ဟောတိဖြစ်လေတော့ဤတဲ့ကောင်။ဒါကြောင့်ဘုန်းကြီးတို့တရားကပြောဥပါတယ်။အေးလောကမြေအိုးပွဲသွားတော့ရှိပဲဆိုကြောက်သွားတော့တဲ့အိမ်လေးပြိုသွားတော့အေးအဲ့ဒီမှာဒါနာပြီသီလစောင့်ပြီးဝိပဿနာကမ္မထကြိုးပမ်းပွားများရင်ေအခုဘဝမြေဝနဲ့တူတဲ့ဘဝခန္ဓာခြေပစိုးနဲ့တူတဲ့ဘဝခန္ဓာအဲအိမ်နဲ့တူတဲ့ဘဝခန္ဓာ ပြန်သုံးဆုံးမသွားမယ်ဆိုရင်ဟိုကဘာပါလဲကိုယ်ပစွန်းနဲ့တူတဲ့ချမ်းသာရွှေဟိုးနဲ့တူတဲ့ချမ်းသာတိုက်အိမ်နဲ့တူတဲ့ချမ်းသာအစဉ်စောင့်နေတယ်လို့ပြောခဲ့ပြီးသားပါလားဘယ်တရားမှတော့ဘောင်းမှသွားဘယ်တရားလဲသာဓုတုတ်တာမှာပြောခဲ့ပြီဟုတ်ပါလားအေးအဲ့ဒါကြောင့်သင်မင်းမကြောက်သင်မောကြီးရင်နှစ်မဲ့အခါမှာကုသိုလ်စုံပြုထားတဲ့ပုဂ္ဂိုလ်က သင်မင်းမတောက်ရဲရဲတောက်ပြောကြတာမဟုတ်လားဘာလဲကိုဒါနာထောက်သိုးတော်မူကြပါခင်ဗျာသိုးတော်မူကြပါခင်ဗျာကိုဒါနာထောက်ရဲရဲတောက်သင်မင်းမကြောက်ပြီဒီပဲဆိုးဆုပ်ရကိုမဆိုးတာကိုမဆိုးတာေချာဝရပမာညီသေချာဝ ကိုယ်သီလထောင်ကိုယ်သီလထောင်ရေရတောင်ရေရတောင်သေမင်းမကြောက်ပြီသေမင်းမကြောက်ပြီရေဥပွဲရာရေဥပွဲရာရေဥသာရေဥသာဒေချာ300ဗမာကြီးဒေချာ300ဗမာကြီးကိုဝိပဿနာအသေမင်းမကြောက်ဟာလေဝိပဿနာကိုထောက်ဝိပဿနာကိုထောက်ရေရတောင်ရေရတောင်သေမင်း ပြောက်ပြီတဲ့အိမ်ပြိုရာစိုက်အိမ်နာဒေချာသုံးရပမာကြီးပြောခဲ့ပြီကောင်းမှကောင်းဆိုတဲ့ပါထုသုတ်တာဒီကကြောင့်အခုကြည်ကံနဲ့ရှင်မောက္ကလာဘုရောမြတ်ကြီးတွေ့ခဲ့တာမြတ်စွာဘုရားကဒီမှာထောက်ခံတာဟုတ်ပလားအဲဒါကြောင့်လည်း နတ်စည်းစိမ်ဆိုတာတဲ့မိကွန်းနဲ့တူတဲ့လူ့ဘဝချမ်းသာစည်းစိမ်အဲ့ဒါဖောက်ခွဲပြီးတော့ဟိုနတ်စည်းစိမ်ဆိုတာကရွှေခွက်ရွှေဝန်းနဲ့တူတယ်လူစည်းစိမ်ဆိုတာချီးပစိုးနဲ့တူတယ်နတ်စည်းစိမ်ဆိုတာဘုဇုံနဲ့တူတယ်လူစည်းစိမ်ဆိုတာတဲ့အိမ်နဲ့တူတယ်နတ်စည်းစိမ်ကအေးအဲ့ဒါပဲဗျာဒါယူယူယူပြီးတော့မှဘုန်းကြီးကလင်္ကာလေးဖွက်ပြီးတော့စကားလေးဆိုရတာဟုတ်ပလားအေးဒါကြောင့်နဲ့ နာနုတိမောကလနာနန္တိယတတိဝလောကိဒိဗ္ဗတံပတ္တိဒိဗ္ဗသမ္မာတေသမ္မာဒိဋ္ဌကတ္တမမံပုစ္စတိမောကလနာမောကလံတေသင်္နိနာရိယတဏန္တိယအကြောင်းငကာယီဒေဝလောကိနတ်ပြေနဒိဗ္ဗသမ္ပတိနတ်တို့ရဲ့ရှိစိန်ကိုတာမန်ကိုယ်တိုင်ကိုယ်ကြဒိဋ္ဌာမြင့်ခဲ့ပါလျက်ကတ္တမဖဲကြောင့်ငါမင်္ဂဘုရားကိုပုစ္စတိနာနုမေပိကတိဟောကလာသင်ကိုယ်တိုင်မြင်ခဲ့တာပဲနန္ဒီယအကြောင်းငကာယီဘိက္ခု ငါ့ကိုဘာလို့တင်တာမင်းနေရသေးတာလဲကွယ်သူတွေကကုသိုလ်ရှင်အတွက်ဘုံနာမိမှာအယံနဲ့ဖြစ်တယ်ဆိုတာလက်တွေလက်တွေပါပဲလို့ဆိုလိုသည်ဆိုသင်မြင်ခဲ့တာသင်မြင်ခဲ့တာကြောင်းအရာဘာကြောင့်ငါ့ကိုမေတ္တနည်းသတိကင်းကသံဃိယဒေဝဗိမာန်ပေါက်တည်း ကုသိုလ်တရားများသိပြီးတော့ဝမ်းသာအယံသိမဲ့တယ်ဗျာနော်ဧဒါကြောင့်ယတာရှိတံဝိပဝတိတဝအာရတမူရိတမိတ်တာဘာနဝဘိတန္တာတိပဋိကနန္တိဒါလောကရဲ့ထုံးတာတို့မိသားစုတွေခင်နဲ့လို့တရားတည်းကြာမြင့်သွားဖွက်ခွာပြီးတော့သွားနေတယ်ဟောနောက်ကြတော့ပြန်လာတဲ့အခါကျတော့ဒီကရှိတဲ့ဆွေမျိုးတွေသားချင်းတွေတငယ်ချင်းတွေအပေါင်းအင်းတွေကညောမန္တတာလိုက်လိုက်လဲလဲချူချူကြတာဘုန်းကြီးတို့ဒကာရမများလက်တွေမျက်တွေ ဘုန်းကြီးတို့အမေရိကအင်္ဂလန်ဂျပန်ကနေဒါဒီနိုင်ငံပြည်ပခရီးကိုနှုတ်ဆက်ပြီးတော့ဘုန်းကြီးတို့သွားတယ်အဲဟိုမှာတော့9လနဲ့ရက်20ကြာတယ်ဒါပေမဲ့ဗီဇာလိုရတာနဲ့ဗာနဲ့ဆို9လကျော်10လလောက်ကြာသွားတယ်မဟုတ်လားအေးပြန်လာတဲ့အခါကျတော့ဟောတောင်းတောင်းပြပြတို့တရားလည်းမပြီအဲဒီကမြို့နယ်ရဲ့အကြီးအကဲတာဝန်ရှိအာဏာပိုင်ပုဂ္ဂိုလ်တွေရောဌာနဆိုင်ရာတွေရောဘာသာရေးဆိုင်ရာတွေရောညှို့ပြီးတော့မှမကြိုကြဘူးလား ထုပါခေါ်မဲ့ဖြူဆရာတော်သားမဲ့တဲ့ဗမာကဆရာတော်အပုံမပြောတဲ့ညိုချောဆရာတော်ပြန်ခဲ့ပြီဆိုပြီးတော့တောင်းတပြပြကံကောင်းရင်တော့အနုပညာသမားတွေနဲ့တိုက်ရိုက်တွားတိုးတာဒီမတွေ့ရတဲ့ဟာလည်းရန်ဟိုအမေရိကမှာဘုန်းကြီးတို့မမအေးတို့မေဆွေတို့ဆွေမြဒူသားတို့ရန်အောင်တို့ဟုတ်လားညီညီဝဲဆွေတို့တွေ့တော့ခေါင်းထောက်ထားကြတယ်မင်းတို့ဗမာပြည်ကြတော့ငါရှိမှမသိဘူးခုမှနေငါရှိမှသိသလားလို့ပြောခဲ့ရလေဒါပါတော့တဲ့ အဲရောပါတဲ့ဝမ်းမြောက်ဝမ်းသာနဲ့ခေါ်ခွာနေရတဲ့ချင်းသောခင်သောကျင်နာသောပုဂ္ဂိုလ်တွေပြန်လည်တွေ့ရတဲ့အခါမရှိကြကြလို့ဟာဒေဝဤအတုကတပုံညာပုဂ္ဂလံပြုအပ်သောကုသိုလ်ရှိသောပုဂ္ဂိုလ်ကိုဤတော့ဤလူပြေမှာပရလောကံကတံဓမ္မနုလောကနဘဝသို့သွားပြီးရှိသောသက္ကာနိပုံညာနိ ဘယ်သူမှပြုမိမိမှုဆိုတဲ့ကိုယ်တိုင်ပြုထားခဲ့ကြတဲ့ဒါနကောင်းမှုသီလကောင်းမှုဘာဝနာဝိပဿနာဆိုတဲ့ကောင်းမှုကောင်းမှုတွေသာတမ္ပတ်တေကောင်းမှုအာပုံများမိကောင်းမှုတို့ကတမ္ပတ်တေပြည့်စုံခြင်းတော့ကိုအာတေလက်တော်ဖြင့်တမ္ပိတ်ခန္တိခန္ဓာညာဝင်ပတ်တဲ့ကနာနိသောသမတိလာဘာလာဘဝိလေလိုက်လဲစွာကြိုတင်ဖိတ်ခေါ်ကြလေကုန်တည်း အထူးအပြင်ရုပ်ရှင်ဇာလန်းတွေတွေ့ဖို့တယ်မဟုတ်လားမင်းများကဆင်းလာရတာကပြောင်းမလို့ပြီးဖတ်တဲ့ပြီးတော့ပေါ့လေတွေ့ဖို့ရမလားအေးကွာကွာနေတဲ့တစ်ခါနဲ့ရှင်းပြပါအောင်ဖတ်ပြီးတော့မလီကျိုးလင်းနဲ့တိုက်လို့ဝန်းကနေချောဆိုပြီးတော့ပေါ့လေအဲ့ဒါလိုပါပဲတဲ့ဗျ ကုသိုလ်ပြုထားတဲ့ပုဂ္ဂိုလ်ကိုရောက်ရလူဘဝနတ်ဘဝသူကတိဘဝကကုသိုလ်တွေကအဲ့ဒီလူကိုစီးကြိုပိုက်ပွေပြီးတော့ကြိုဆိုကြပါတယ်တို့ကြာရှိကင်းกว่าဝေမျိုးသာရောက်လာပြည့်ဖက်อยู่သလိုကြာရှိကင်းกว่าဝေမျိုးသာရောက်လာပြည့်ဖက်อยู่သလို ကိုရှိရာပုဂ္ဂိုလ်မှာသန္တာပုဂ္ဂတိခေါ်ရှိညိုကုသိုလ်ရှိရာပုဂ္ဂိုလ်သာသန္တာပုဂ္ဂတိခေါ်ရှိညိုအေးအိမ်မှာအသုံးကြတဲ့ပုဂ္ဂိုလ်ဒါအိမ်မှာဆိုရင်တော့တို့တကာလည်းမှတ်လို့ ကျောင်းမှာဆိုရင်တော့ကြတဲ့ပုဂ္ဂိုလ်ဆိုရင်လည်းဒီတိုင်းပဲတုပြည့်တယ်တပြည့်တယ်တင်းပြည့်တယ်ငရံတုံးညောင်းတယ်အိုးလည်းမထူတဲ့တုပြည့်ဆိုတာဆရာသမားကိုတုပြီးတော့နေတဲ့ပုဂ္ဂိုလ်ကိုအရာမဟုတ်ဘဲနဲ့ကိုကဆရာသမားလောက်တကြွနားလည်တာမဟုတ်ဘဲနဲ့ဆရာသမားခွင့်အာဏာဥစ္စာပစ္စည်းသုံးဆွဲတဲ့သူကိုတုပြည့်လို့ခေါ်တဲ့နော်တင်းပြည့်ဆိုတာဆရာသမားရဲ့အတင်းကိုပြောတယ် ညာဓမ္မဘယ်လိုပဲညာလိုပဲသူသိတရားတွေလျှောက်ပြောတာပေါ့အဲ့ဒါကိုဘာခေါ်တော့တင်းပြီတဲ့သူပြီတင်းပြီတဲ့ဟုတ်မလားပြီးတော့ငရံတုံးမြောင်ငရံတုံးမြောင်ဆိုတာလူကဒီဘက်ကကြည့်ငရံကဟိုဘက်သွားတယ်လူဘက်ကဟိုဘက်သွားဖြတ်တယ်ငရံကဒီဘက်ဆရာကဒီဘက်လာရင်တပည့်ကဟိုကွဲတယ်ဆရာကဟိုဘက်ရောက်ရင်တပည့်ကဒီကွဲတယ်အဲ့ဒါငရံတုံးမြောင်လို့လူမျိုးဘာလဲတော့ကိုယ်လည်းမထူ ကိုယ်လည်းမတော်လမ်းမှာမြင်မကောင်းတဲ့တပြက်တွေအိုးတွေခွက်တွေတောင်းတွေပကန်းတွေမြင်းနေကြော်သွားရင်တော့ခွပါခွပါတော့ဘယ်မှမဆိုင်ကိုယ်နဲ့မဆိုင်ဘူးဆိုတဲ့ဟုတ်မလားအေးဒီဟာကြတော့ခံခံစားမှုရှိတဲ့အခါကျတော့အကုန်လုံးခံစားတာမကျင်နိုင်ဘာပဲညာပဲနဲ့တွက်ပြီးတွက်ပြီးကလုပ်သေးရဗျဟောအဲ့တော့တာပြီးအတုပြီးတင်းပြီးမရတော့မြအိုးလည်းမလို့အဲ့ဒီမှာတတ်ပြီးဆိုတာဆရာသမားအတွက်အရင်တဲ့ ယတနာကဘယ်လိုသဘောကျတတ်တယ်ဘယ်လိုအသုံးတတ်တယ်ဘယ်လိုအခါပါလောက်တတ်တယ်အဲ့ဒါလေးအယံပင်ဆိုပြီးတော့ပြုတ်လုပ်ပေးတဲ့ပုံကိုကြတော့တပြီအော်သူရှိရင်ကောင်းမှာပဲလို့တဟာပါလေသူရှိရင်ကောင်းမှာပဲလို့တလို့အဲ့ဒါကိုဘာခေါ်လဲအဲတပြီလေဗျာကျန်သမားကအမြဲတမ်းတမိဘကလည်းပဲ မိဘအလိုတရားအတအလိုက်သိတတ်တဲ့သာသမီကအော်ဒီလိုကသာမမသူရှင်သမီးမဘသူရှင်အတရဘူးလားအေးအဲ့ဒါပဲအခုလည်းကုသိုလ်ရှိတဲ့ပုဂ္ဂိုလ်ကိုကုသိုလ်တရားတွေကအမြဲတမ်းတနေပါတယ်တဲ့ကုသိုလ်တရားတွေကဘာလုပ်နေတော့ဒါကြောင့်ကြာရှိကင်းกว่าကြာရှိကင်းกว่าဆွေမျိုးသာဆွေမျိုးသာရောက်တာပြည့်ဖက်ကြိုသလိုသာ ဂ္ဂိုလ်ရှိရာပုဂ္ဂိုလ်ကသန္နာပုဂ္ဂတိခေါ်ဖြစ်ကြုံဘုန်းကြီးတို့နိုင်ငံခြားမသွားခင်ကပြောခဲ့ဟိုးငန်းငယ်ခုနှစ်နှစ်သားလေးအရွယ်ဘုန်းကြီးတို့သခိုင်းဆရာတော်ကြီးကရောက်ဟိုကဘုန်းကြီးတို့ဆရာတော်ကြီးပရိယတ်ကြီးဒါကပฏิပတ်ဘက်ကမာကြီးဆရာတော်ကြီးအဲ့တော့ခုနှစ်နှစ်သားလေးကိုရောင်တုံးလေးနဲ့ပေါ့ဗျာ အဲအဲ့ဒီမှာကဆရာတော်ဘုရားနှိပ်ပြီးဆရာတော်ကြီးကမေးတာပေါ့အကြောင်းသားလေးတွေသူတို့ရဲ့အနာဂါကြီးမင်းတို့ကြည့်ရင်ပါလို့မှာလို့ဘုန်းကြီးကပြောကိုရင်ဝက်နဲ့အကြည့်အောင်လုပ်မယ်နိုင်ငံခြားသာသနာပြီးသွားမယ်ဘာမှမထင်ရပြောတာခုနှစ်နှစ်သားလေးရှိတယ်စိတ်ထဲရှိတာပြောလိုက်တာပေါ့လေအဲ့ဒါတကယ်တမ်းကျတော့ကိုရင်ဝက်နဲ့ပထမကြီးမဟုတ်စာကြံတကြံဒီအောင်ခဲ့ပါစာကြံက၃ရမ်းရှိတာအဲတကြံကိုရင်ဝက်နဲ့အောင်တယ်နောက်တကြံကိုယဟန်တော်နောက်တကြံကိုယဟန်တော်ဒါပေမဲ့အသက်က22နှစ်မှာဘုန်းကြီးတို့အခုခေတ်ပေါ်နေဘွဲ့ရပါတယ် အဲ့ဒါပြီးတဲ့အခါကျတော့ဟောနိုင်ငံသားကတော့58နှစ်ကြာမှာအဲ့ဒါရောက်ခဲ့ရတယ်ဘုန်းကြီးတို့သွားရင်မှလည်းဘုသူ့ကိုခေါ်ပါတခါမှမပြောပါဘူးတန်းလည်းမတန်းတာပါဘူးအင်္ဂလိပ်ကမတိုက်ရင်နိုင်ငံသားမသွားဖြစ်ဘူးမသွားရဘူးလို့ဒီလိုပဲထင်ခဲ့ဟောအကြောင်းတိုက်ခံလာတော့အမေရိကန်နဲ့ဂျပန်ပြုတ်ရပြီးတော့အဲ့ဒါမှာဒါကလည်းသွားဖို့ကိစ္စကျုံလာတော့အေးပုတ်လောက်ရေးပြမတတ်နဲ့ထင်းတခြားမခွေတတ်တဲ့ဘုရောကြီးကလက်တင်ဘာသာနဲ့အမေရိကန်အင်္ဂလန်ဂျပန်ကနေဒါကပြန်လာတယ် လက်တင်ဘာသာဆိုတာစာရွက်ထဲမှာသွားလို့တဲ့နေရပုဂ္ဂိုလ်လိပ်စာရေးပြီးတွေ့တဲ့လူတိုင်းဒါပဲဟုတ်ပါလားအဲ့တော့သူကအနည်းဆုံးနေရာညွှန်ပြလိုက်တယ်ဟိုရောက်တော့ဒါပဲလက်တင်ပါတာလေစာရွက်ပေါ်လက်တင်ပြရတာပဲအဲ့တော့ဟိုကဒီသွားဟိုကစကားတဲ့ဘယ်ရတာစီသွားဘာညာပြောတာနဲ့အဲ့ဒါလေးနိုင်တယ်တပါးတည်းသွားခဲ့ဟုတ်ပါလားအပြန်ကြတော့ချီးတင်ပါတာနဲ့ပြန်အသွားတော့ကလက်တင်ပါတာအပြန်ကြတော့ ရှိတင်ပါလားဟလာကိုပြည့်စီကိုမကန်ရအောင်ဆရာဝန်တရားပါဒါလည်းလေးနာမဒီလဲလေးနဲ့ပြန်ပေါ်လာလာစကားနေပြီးတော့နောက်ကြတော့ဘုန်းကြီးထိုင်းပေးထိုင်းပေးဟောပြန်တော့ဒါလေးပြန်လိုက်ဟောလက်တွန်းလက်လေးရောက်လာရောအဲ့ရနေလေးမြန်မာပြန်တယ်ပြန်တယ်ပြီးဟောင်ကောင်ရောက်သွားဟောင်ကောင်ရောက်သွားတော့ဒါလေးပြန်လိုက်ဟောလက်တွန်းလက်လေးလာပြန်ရောအဲ့ရနေလေးမြန်မာစီကစီလာတော့တခါလဲပန်ဟောက်ရောက်ရောပြန်ပန်ဟောက်ရောက်တော့ဟောဒါလေးပြန်လိုက်တော့လက်တွန်းလက်လေးနဲ့မြန်မာပြည်ရောက်လာတော့အဲ့ဒီကတော့ကိုချီတော်နဲ့ကိုရှာ ဟောလားပတ်တီးလို့ခုရင်မတ်တရားသိတာကကြီးသေးတယ်နော်အသွားကလက်တင်ပါတာအပြန်ကြတော့အချီတင်ပါတာနဲ့ပြန်လာတာပြိဿကြီးအဲ့တော့ကုသိုလ်တရားရှိတဲ့ဘုရားပြောတယ်ဘုန်းကြီးတို့နေအားဖြင့်သခိုင်းတန်ရှိုးခရိုင်ရေဦးမြို့ရေဦးနဲ့6မိုင်ညာပွားပါတယ်အင်းကြီး60ရှိတဲ့အညတရပင်သိန်းခင်းကြီးရောဟုတ်ပလားဒါဥပုံညာလည်းပင်သိန်းကြီးတာဟိုအက်ကလည်းပင်သိန်းကြီးတာဟိုကပညာနန္ဒလည်းပင်သိန်းကြီးတာအခု တရားအထုတ်နေတဲ့ကိုရင်လေးနေနေလဲနေနေငင်းကြည့်ပါဘယ်ကမျိုးလုံးကမှသူတို့မတော်ရဘူးပြောလောက်ပြီးမကောင်းတာပြတယ်ပေါင်းပေါင်းပြဟုတ်မလားအဲဘုန်းကြီးတစ်ပါးလည်းပဲသွားတာကုသိုလ်ကထူတာပြောတာတရားလည်းမွေတည်လည်းတောက်တနည်းလည်းလျှောက်ပြီးမှကုသိုလ်ကကြတော့မထူဘူးလားအဲအညွန်ကျိုးစကားတော့ပြောတာမဟုတ်ပါဘူးပေါ့လေနောက်ငါလည်းမောင်လည်းကတော့ရောက်ချင်တော့ရောက်မှာမဒီလိုဒီလိုညီကူကလူယူပြီးတော့ဘုံမယူဘူး လူယူပေမဲ့ပါတော့ဘုန်းကြီးတို့များအာကာကြကနေအောင်ထူသားရရတာတရားကြီးမြင့်ကံပြီးတော့ဟောရရတာမနေ့ကမောနေလို့သူစင်ကသူ့ကြမောပြရခြင်းဆိုတာနာကောက်သွားကောက်ချင်ကောက်လို့ပြောလိုက်ရတယ်မတတ်နိုင်ဘူးဟုတ်လားသောတော်အတူမချောက်တော့ဘုန်းကြီးကမတတ်နိုင်ဘူးသောတော်က6နာရီကတရားဟောပြီးပြီအဲ့ဒါနဲ့ထားရရဟိုးတမန်မနေ့ကမနေ့ကခိုင်းလာပါတော့တဲ့အဲ့တော့ကုသိုလ်တရားရှိရမှာအမြဲတမ်းရှိကြနေတယ်ဆိုတာဒါပဲပြိဿ ဘုန်းကြီးတို့တို့ကြည့်နော်အတိတ်ကကုသိုလ်တရားရှိတာဟောကျူးမြို့မှာဘုန်းကြီးတို့ရဲ့အသက်ဟာ58နှစ်အဲ့ဒီမှာဖြူးမှာအမေအများဆုံး23နှစ်ရှိသွားဇဂိုင်းမှာ16နှစ်ပညာသင်ကဒါပဲဘုန်းကြီးတို့မန္တလေးမှာ6နှစ်မြင်းညာမှာ6နှစ်အေးပကုတ်ကူမှာ10နှစ်ကျန်တာဟောလို့ဖြူးမှာ23နှစ်ဘုန်းကြီးတို့ရဲ့အသက်တဝက်ကျော်သွားအဲ့တော့မွေးတော့က ရွှေကိုရေဥပေါ့ဗျာအခုရောက်နေတော့ဒါလေးဖြူနောက်ကြတော့အမေရိကန်လားအင်္ဂလန်လားဂျပန်လားမသိသေးဘူးဒါလည်းရောက်ချင်ရောက်သွားအောင်ပါပဲဒါဟိုမှာကြောင်းနေပါလေကြွတော်မူပါဗျာဆိုရင်လည်းတနာတော်အားဖြင့်ကြွရမှာပဲနာခမရလေးရတော့ကုသိုလ်ရှိရင်ပေါ့ဗျာဘာရှိရင်အေးကုသိုလ်ရှိရင်တဲ့ဘာပါလိမ့်ကြာရှိကင်းกว่าဝေမျိုးသာဝေမျိုးသာရောက်လာပွင့်ဖက်อยู่သလိုရောက်လာ ကုသိုလ်ရှိရာပုဂ္ဂိုလ်သာသံဃာပုဂ္ဂတိခေါ်စီကြသီရဘဝနေမူရိတံဒုရတောသတိမာဂတံညာတိမိတ်တာသူဣဇာသအဘိနန္တံတိအာဂတံတတိဝကတ္တပုညမေအတ္တမလောကပရံဂတံ သုံးညာနိပဋိက္ခဏံတိပိယညာတိဝအာဂတံဒါကပါဠိစကားခုနကမြန်မာစကားအဲဒါကြောင့်နိုင်ငံညာကဘုန်းကြီးတို့ပြန်ရောက်တော့ပြီးတော်ပြန်ကြိုဆိုခြင်းအပြင်အေးသာမေကျော်အကမဟာကျော်ဖြစ်တဲ့ရှင်ဝိလာသကဒီကာကလေးကိုမူတည်ပြီးတော့ရှင်သောဗနာလားရှင်သူမင်္ဂလာလားဒီမှာဘုန်းကြီးတို့ကိုကြိုဆိုခြင်းအိမ်ကလည်းပြောတာအချားမဟုတ်ဒီကာတာပဲတိရတော်အသင်မူရိသံဒူရာတောတုတိမာဂတံ ရှိရဘဝမေလူရီတံကြာမြင့်စွာကွာကွာ၍နေသောဆွေမျိုးဒူရာတော်သုထိမာကေတာအဝိကကြံ့ညံမာမာကြံ့ညံသာသာနဲ့ပြန်ရောက်လာတယ်ဟုတ်ပလားငါတိမိတ်တာလူဝိတာသာမိဘက်ဖဘက်နှစ်ဖက်တော်သောကျွေမျိုးကာမမွင်ကောင်းညိုလိုလားကုသိုလ်အတူပြုပဲဖြစ်ကြတဲ့တဟေချင်းသပြေတို့ကဒူရာတော်သုထိမာကေတာ ကဏ္ဍသွာလာတဲ့လူညာတိမေတ္တာသူဝိသသာအဘိနန္ဒံတိအာဂတာကျောင်းလာတဲ့အခါနိတ္တအာယံဝမန္တတာကြိုထွကြမလို့ပဲတတိဝကတပုံညာမိအဲဒီလိုကုသိုလ်တရားရှိသောပုဂ္ဂိုလ်ကိုတဲ့အာတမလောကပရံကတာဒီတရားဒီဘဝကဟိုနေရာဟိုဘဝရောက်သွားမယ်ဆိုရင် ပိယညာတိဝအာဂတံပိယံဖြစ်အပ်သောပုဂ္ဂိုလ်ကိုညာတိဆွေမျိုးတို့သည်ပိဏနန္ဒီဝနှစ်သက်သလိုကတပုံယံပြုအပ်သောကုသိုလ်ရှိသောပုဂ္ဂိုလ်ကိုဒေဝသနတ်တို့သည်၎င်းယမနောဇမြမတို့သည်၎င်းအဘိနန္ဒန္တိကောက်ပါမတွေနှစ်သက်ရှိကြကြလေကုန်တည်း နိဗ္ဗာန်ကတော့ကုသိုလ်တရားလေးစားတဲ့နန္ဒီယကျောင်းတကာအတွက်လူမပေသေးဘူးအကျိုးတရားဖြစ်တဲ့ဗိမာန်ကြီးပေါက်နေပုံပါပဲဗျာကုသိုလ်ကိုပြုတင်ကြောင်းအာရအတုယူဖို့ချုပ်ပြီးတော့ပြောပြပါတယ်မှန်ရလားမှန်ပါဘူးအမှန်တော့နန္ဒီယကလူပြမှာပဲရှိသေးတယ်နန္ဒီယကျောင်းတနေ့ခရီးရှည်ထွက်လူဘိုးတာမို့ရပစ္စည်းသွားချမယ်ဆိုတော့ဟေ့ရေဝရီဟောဒီမှာတဲ့ငါနေတိုင်းနေတိုင်းပြုခဲ့တဲ့ သံဃာတော်အပြုဘုံမိဘမြတ်ပြည့်မွေပြုစုဘုံနှစ်ပတ်ဆင်မျိုးတို့အားမျှဝေဘုံလေးကိုမင်းမပြတ်ချင်နဲ့နော်ဒီတကားကြီးငါကြာလိမ့်မယ်သူပြီးမှသားပဲအဲ့တော့ဟန်ဆောင်မှုရှိတဲ့ရေဝရီကကောင်းပါပြီရှင်လို့တော့ဇဂချုံလေးတွေးလိုက်ပါရဲ့အေးဒါပေမဲ့လူကပြိဋ္ဌာယေနောင်ကကြတော့ကတဲ့ဘာလို့လဲရေဝရီကတလွဲလောက်တော့တာပဲညာတန်ဃာတော်တွေလူရဲ့ကံတဲ့အခါသဘောတမင်သုံးရင်နဲ့ကျွေးမွေးပြီးတော့မှ အေးသူစားတဲ့အဲငါအမဲစသည်အယိုးနဲ့အပတ်တွေကိုအဲ့ဒီနေရာပြန်ရက်ထားပြီးလာပါဦးအရက်ပဲဒီမာလီတန်ငါတော်တွေတဲ့ခြိတန်းတော်မြင်မတော်လိုက်နေတယ်ဒါကပဲကုဏာရိယတို့ကဒီလိုပုံကိုယ်တွေကိုတမန်တော်လုံနေတဲ့သူအလူကပုံကိုယ်တွေအထင်မှားမြင်မှားဖြစ်အောင်ပုံမှားရိုက်တယ်ဗျာကြောက်ကြရသိကောင်းနေသူ့မှာကုသိုလ်တရားကြောင့်လူဖြစ်လာတာမှန်တယ်ဒါပေမဲ့ကုသိုလ်တရားကိုမလိုလားတော့ဘူးကောင်းမျိုးတွေသူ့ဘာဖြစ်ဖြစ်ပြနေတာ ဟုတ်မလားအေးအဲ့လိုဆိုတော့ဘေးကလူတွေကလည်းသိတာဟောဘာကြောင့်လို့နန္ဒီကကြောင်းတာကအမြဲမပြတ်ကုသိုလ်ပြုနေတာသူတို့လည်းမြင်နေတာတို့လူတွေတော့မှကိုယ်ဝဲကိုကုသိုလ်ဘွားသူများပိန်ကုကုကုသိုလ်သူကုသိုလ်ဘွားကိုကမပိန်ဘူးလားအဲ့ဒီလိုပဲမောနန္ဒီကပိတ်တဲ့ကုသိုလ်ဘွားကိုအချိန်ရင်လာနေတဲ့လူတွေကဘယ်လဲသားလို့ရမှာလဲဟုတ်ကလားအဲ့တော့နောက်ဆုံးပြောကြသူနန္ဒီယာအကြောင်းကပြန်လာတော့အေးအမောင်နန္ဒီယာမင်းမိမလှုပ်ချက်ကတော့နာပါကွာ မင်းမိမနဲ့မရခင်ကမင်းရဲ့ကုသိုလ်ဘွဲတွေတို့အချိန်ချင်းလာနေကြပြီကွာအဲဒီမှာတတရအတင်းနေတဲ့ပေါ်ပေါ်ရရတမရှင်းရှင်းအခုတော့ကွာတဲ့ကိုတော်ဒီဘုံရင်ဟင်းသကွဲကမင်းနဲ့ပြီးတော့အယိုးအရင်တွေကိုဒါတန်ဃာတော်တွေပြုတ်လုပ်တယ်ဆိုပြီးတော့မင်းကိုပြောတာအဲမင်းကမယုံနိုင်နေနဲ့နော်ဟိုကလည်းသိတယ်ပြီးတော့မှအဲအယုဒ္ဓမမှာအိမ်ကရှင်းပြီးတော့နင်ချလိုက် အဲ့တော့ဘေးကနေပြီးတော့တခါသူပဲထိုင်ရနေဟာမတော်ပါဘူးကွာဘယ်လိုပဲညာဆိုတော့အိမ်ပြန်ခေါ်ပေးမယ်လို့ကတာမန်အရှင်းမှာပဲထားလိုက်တော့တယ်ပြိတ္တာအရင်ကလို့ပစ္စည်းကိုအုပ်ချုပ်ကင်ယူရတဲ့အစဉ်မျိုးမဟုတ်တော့ဘူးအေးအဲ့လိုအဲ့လိုနဲ့ဆိုပြီးတော့ဖြစ်လာတဲ့အခါနန္ဒီယအတွက်နတ်ပြည်မှာပေါက်နေတဲ့ဘုန်းကြီးတို့ဗိမာန်ကအကျယ်ယူဇနာ120ကျယ်ယူဇနာဘယ်လောက်တော့နိုင် 960အဲ့ဒါအကျယ်သူကစကွဲရညီပေါ့လေဒီဘက်ကသလူရန်ညီပေါ့ပြီးတော့ဒါလို့အမြင့်မောက်ကတော့ယူဒနာတရားဆိုတာမိုင်မောင်800ဘယ်လောက်ပါလဲအေးဒီယူဒနာကို8မိုင်နှုံးတဲ့ဘုန်းကြီးတို့ကတွက်ကြည့်တာနော်အဲ့ဒါလောက်ကြီးကျယ်ခမ်းနားတဲ့အရာဗျအဲ့တော့ကဘာဖြစ်တော့ခொနကရေဝရီကမဟုတ်တာလည်းလုပ်ပြီးတန်ဃာတော်တွေကလည်းဆွတ်ဆွဲပြီးဆွတ်ဆွဲတာခါကြတော့တရားမင်းက နတ်ဘလူနှစ်ယောက်ကိုခေါ်ပြီးတော့ဟေ့သွားမင်းတို့လောကကိုကြီးညာတယ်ခဏိကနောက်ခုနှစ်ရက်မြောက်ရင်ရေဝရီအမျိုးသမီးကိုအရှင်လတ်လတ်ငရဲကိုဆွဲချမယ်ကြီးညာခိုင်းလိုက်တာအဲ့ဒီမှာနန္ဒီယကျောင်းတော်ကအိမ်မရှိဘူးပြိတ္တာဒီတော့ဘာဖြစ်လဲအေးအဲ့ဒီအရကြီးညာတော့လူတွေကဟာအယုံမှာတော့ကွာဒုက္ခတွေးရတော့မှာပဲနဲ့ဆိုတော့ရေဝရီကမလျှော့သေးဘူးအောင်မယ်ငါလည်းအိမ်ငါနေတာ ငါအောက်မြေမချင်းမဲနဲ့ဘဒူလာကငါတကားခွန်မပေးဘူးစားကြတော့ကြအပြည့်နဲ့ထုတ်ပြီးတော့အခန်းထဲပိတ်နေတာဘုံကုန်နေရှင်ဒါပေမဲ့လို့ပြိဿရေအခုခေတ်မှာဝဉ္ကြီးဆက်ကြီးတွေကလေးကြီးတွေဘလောက်အားကောင်းတဲ့ပြင်မဲ့လို့ငရဲကလူယူနိုင်ဘူးနတ်ပြည်ကလူဆွဲမချနိုင်ဘူးကံတရားကအဲ့ဒီပဲအားကောင်းတဲ့ပြိဿအေးအဲ့တော့သူဘလောက်ပဲပိတ်ဆိုတာပိတ်ဆိုတာနတ်တွေကတကူရှိတာပဲအဲ့တော့နတ်ဘလူနှစ်ယောက်ကလေ တရားမင်းအမိတ်ရာဆိုပြီးတော့တဘောဣရိပနဲ့အဲ့ဒီရေဝရီပိတ်ထားတဲ့အထက်ကိုဝင်ပြီးတော့မှခြေတော့ရဲ့လက်ရဲ့လာဆိုပြီးတော့ဆွဲခေါ်သွားကြတယ်ဗျာအဲ့ဒါဘုန်းကြီးတို့တရားတော်မှာကံဆွဲအားသိကြီးမာတယ်ဆိုတာနားလည်ထားပါငါတို့ဟာဒီချင်းနေဒီနေကရော့မကြနိုင်ဘူးဆိုပြီးတော့ပစ္စည်းမှခွန်အားမှအရွယ်မှပညာမှမတက်ကြနဲ့မမျော်လင့်မဲ့ပြုံးနေနဲ့ကိုယ်လည်းကိုနိုင်တယ်နားလည်း သေလေအဲ့ဒါလေးကိုဘုန်းကြီးတို့ထက်သွက်ထားကြဖို့အရေးကြီးတယ်ဗျာလောကကအောက်ခြေလွတ်ပြီးတော့သုံးရာပြည့်စုံလာရင်လက်မထောင်ဖြေပြထားပြီးတော့အောက်ခြေလွတ်တတ်ကြတယ်မလုံးနဲ့ဒါဟာယာယီအခိုက်အတန့်ပါတယ်ရေပွက်ပမာခန္ဓာကပါတယ် ဒီငါရရှိတဲ့စိတ်တွေနဲ့ဂုဏ်တွေနဲ့အသက်တွေအတ္တပညာတွေချမ်းသာရေးတွေဟာရေးပွက်ပတ်မှခဏတာနဲ့ပြောင်းလဲပြီးတော့ဖောက်ပြန်နိုင်တယ်လို့သဘောထားဟုတ်ပလားဒါကြောင့်မမျောလင်းပဲမမျောလင်းပဲယုံငနဲ့ယုံငနဲ့ကိုယ်လည်းဟူနိုင်တယ်ကိုယ်လည်းဟူနိုင်တယ်မမျောလင်းပဲမမျောလင်းပဲယုံငနဲ့ယုံငနဲ့ဒါလည်းနာနိုင်တယ် ယုံငနဲ့သိလဲတင်နိုင်တယ်အဲ့ဒါလေးအမြဲရွတ်နေရင်တဲ့ခွန်ကြီးတို့တရားတော်မှာများသွားတဲ့အခါဒုက္ခိုင်သွားတာလေတို့ဒုက္ခိုင်သွားတော့မမျောလင်မဲ့ဆင်ကြမြင်ကြနွားကြခွေးကြနဲ့တွေ့ပြီးငွေရင်းနဲ့တွေ့ပြီးတွေ့ကိုကဒုက္ခပါတော့တာဒါလေးနဲ့ကာကွယ်တားရှိနိုင်တယ်ခုကကာကွယ်နိုင်တယ်ဒုက္ခပါတော့အမလေးတော့ဆိုပြီးတော့ကြည့်ဗျအဲ့တော့အခုမမျောလင်မဲ့ပြုံးနေတဲ့အိုလဲညာလဲ ပေလဲအဲ့ဒါတရားဒုက္ခလေးပဲအဲ့ဒီတရားဒုက္ခလေးဆောင်းသွားတော့တကယ်အိုဘင်းနဲ့တွေ့တော့ဟင်အိုနိုင်တယ်လို့ငါစောစောကြွတင်ထားတာအခုအိုတော့ဘာဆန်းတယ်လဲအဲ့တော့ငါလုပ်နေရကုသိုလ်တရားနဲ့ဒုက္ခကိုရှိတာပဲနားတဲ့အခါကျတော့ဟင်မမျော်လင့်မပြုံးနဲ့ငါလည်းနာနိုင်တယ်ဆိုပြီးငါတွေးတာလည်းအခုလာပြီးဒါလေးတွေ့နေတာပဲဘာဆန်းတယ်လဲငါသိပြီးသားပဲဟုတ်မလား သေရဒုက္ခနဲ့သေဘောပြပါရောက်တယ်ကငါမှခန္ဓာဒါနာတွေရှိနေတယ်ကိုယ်ဒါနာတော့ရဲရဲတောက်တယ်မင်းမကြောက်ပြီပေါ့ဟုတ်မလားကိုသီလခရဲရဲတောက်တယ်မင်းမကြောက်ပြီကိုဝိပဿနာခဒီအဲ့ဒီလိုကိုဘုန်းကြီးတို့ခန္ဓာရည်ရှိအောင်တရားကျင့်သုံးထားရမယ်ဗျာတနည်းပြောရရင်ပရိသတ်ကြီးတငယ်ချင်းချင်းပေါ့ဗျာအာကွယ်ကားတဲ့နေရာက ဝိကနဲ့ဝါကနဲ့ခေကနဲ့အာကနဲ့6တတ်တယ်မဟုတ်လားအဲ့တော့ပရိသနာပုဂ္ဂိုလ်ဒီနေရာရောက်ရင်ငါတငယ်ချင်းဘယ်သူကတော့6တတ်တယ်လို့ပရိရှိတဲ့ပုဂ္ဂိုလ်များဟိုက6တော့ကြောက်သေးတာဘာဖြစ်လို့တော့အဲ့ပရိသလို့အခုလည်းမညော်ရင်မပြုံးနေနဲ့ဟိုလေနားလေသေလေအဲ့ဒီပရိရှိသူအတွက်6ဌာန်နဲ့တွေ့တယ်ဟိုချင်းနိုင်ရင်သိချင်းတွေ့တယ်ကသူပဲတုံ့ဟုတ်တော့မလဲအဲ့တော့တရားတုတ်ကလေးပါသွားဖို့အရေးကြီးတယ် ပါဠိပါသွားဖို့ကဲဒါနဲ့ကြပြီးတော့အခုကံတရားကဝင်းဝန်းကြီးစက်ကြီးတွေကရိန်းကြီးတွေတဲ့အားကောင်းတယ်ဆိုတာယုံမလားပြိဒီအဲ့ဒါကြီးယုံရင်တော့တတိထားနော်ကိုယ့်ရဲ့ဘဝအခါဝကဘယ်တော့မှအကောင်းကြီးလည်းမဖြစ်ဘူးဆိုးကြီးလည်းမဖြစ်ဘူးအဆိုးလောကရာနဲ့တွေ့ရုံနဲ့လည်းစိတ်ဓာတ်မကြနဲ့နင်လားရဲ့လောကရာအောင်မဲ့ခံလို့ခွန်ကြီးတို့ဟောပြီးဘုရားရင်မကြီးနဲ့ အာမင်းကြီးမင်းကလေးစတဲ့ပုံကိုယ်တွေတောင်တွေ့သေးတာတို့လိုပုံကိုယ်တွေ့တာပါဆန်းတယ်ကြံ့ကြံ့ခံပြီးတော့တရားဓမ္မတီအောင်လုပ်ဖို့ပဲအရေးကြီးတယ်ဟုတ်ကလားဒီတရားဓမ္မတီအောင်လုပ်ဖို့ပဲအရေးကြီးတယ်အဲ့ဒီတရားလက်ကင်ရှိဖို့အရေးကြီးတယ်ဘာလက်ကင်ရှိရမလဲအေးအခုတကားလည်းပဲရေဝတိခေါ်သွားတယ်ခေါ်သွားတော့မှအဲ့ဒီနန္ဒီကဘိမ္မာနန္နာမှာသူ့ချတာအဲ့တော့သူကမေးတော့တာပေါ့ ဒီဗိမာန်ကြီးကဘသူဗိမာန်ကြီးလဲခန္ဓာလာကြီးလားသံဃာလာကြီးလားဒါတရားမဟုတ်ဘူးနင်းအိမ်နာနန္ဒီယကုသိုလ်ပြုလို့အခုမသိကြီးတဲ့ဗိမာန်ကြိုတင်ပြီးတော့ပေါက်ထားတာဟာဒါမင်းကျမကသူ့သမီးပဲရှင်ကျမဒီဗိမာန်နဲ့နေပြရခြင်းမရဲမသွားခြင်းဘူးမရတော့ဘူးရေဝယ်ပြီးလွန်ပြီးပြီမင်းတန်ဃာတော်တွေကိုစော်ကားပြီးပြီ မင်းယောက်ျားကိုလည်းကောင်းကောင်းမွန်မွန်သံဃာတော်တွေပြုစုပါမိဘပြုစုပါသူ့ဘက်ကိုယ်ဘက်နှစ်ဖက်ထွေးမျိုးဝတ္တရားမပြတ်ပါစေနဲ့ဆိုရင်မင်းစုံကားပြီးပြီတဲ့အမှုကလွန်ပြီးပြီခြေလွန်လက်လွန်ဖြစ်နေပြီဟုတ်ကလားဗျာအဲ့တော့ပြန်ပြီးတော့ကောင်းမှန်လို့ရသေးလားသိမရတော့ဘူးဗျာဆိုရုပ်မာပေသည်ရုပ်မာပေသည်ေဝတိေဝတိဒီနတ်ပြည်နဲ့မတမ်းပြည်ဒီနတ်ပြည် ယုံမာပေသည်ဒေဝရီဒီနတ်ပြည်နဲ့မတန်ပြည်လင်းတဲ့တန်ဆွသောဟုကမြင်ဟငရေပြည်လင်းတဲ့တန်ကတန်ဆွသင်္ကတံစွာဟောဟူကမြင်ရငရေပြီမြင်ရ အေးအဲ့ဒီငရဲကဘယ်လိုလဲေကိဏုကုတင်သမုတ်တင်သာအတုစီပတိဒိဋ္ဌတိဒုက္ခနံကိမိကမိလံကိမေတံဥပဝါယတိအဲ့ဒါသူကြတဲ့ငရဲကြီးခေါ်သွားခေါ်သွားတော့မှယေဝရိကမေးတာအေးအဲ့ဒီမှာပါလေကုတင်သမရှင်တို့ပြန်လဲပုံနံပြည်ပင်ရနေပါတယ်မရှင်ဆိုတာကျင်ကြီးပေါ့ဗျာ ကျင်ကြီးတွေပြည့်လျက်နေတာအင်မတန်နဲ့အင်မတန်မှပြဲပြောတဲ့မရှင်ကမရှင်တွင်ကြီးနော်ဒီမုတ်တင်သာကျင်ငယ်တို့တင်လည်းပဲပုံနံပြည့်ပြီးတော့နေတယ်ကျင်ကြီးတွေကမုတ်ကျင်ငယ်တွေကလည်းအဲ့ဒီမှာပြည့်ပြီးတော့နေတာအတုစီပတိတေတတိအတုစီမတင်ကြတဲ့အမတ်တရဓာတ်တယောရှိလိုက်ရင်လေမျက်စိကိုကျင်လင်ပြမရှိဘူးလားဖြုတ်ထွေးပြီးတော့နေတာပဲလေဒုက္ခနံကိမိတာမိန်လံအနလမကအမြင်လမကောက် ညွန်ပြီးတော့ပုဂ္ဂိုလ်ရာလောင်းနေတဲ့ဒီနေရာဒါနကကိမေတံဥပဝါယတိဘာခေါ်ပါသလဲတဲ့ဗျာ။အဲဒီအခါကျတော့မှနတ်တွေကပြောတယ်အေးတခြားမဟုတ်ဘူးတဲ့ဆိုပင်ဘုံနတ်လောင်းနှစ်ထောင်မောင်းကျင်ချောင်းနှစ်တွေ့ဤငရေတို့ကြကြံချောင်းနှစ်တွေ့ဤငရေလည်းမလုံးနဲ့ ညတရားတော့မလာဘူးပြန်ညောင်းကြတော့အပတ်တင်လေးမှန်မှန်ကြည့်တယ်ပြည်သူတရားရှင်ထုတ်ပြီးတော့နှုတ်ခမ်းမွေးနဲ့လာကြမ်းကလေးလေဒါကတော့သိရနော်အေးတရားတော့လာနာကိုစိတ်မကူကြမ်းရောက်မယ်အဆက်ဆက်ကြည့်နေရင်ရခိုင်းကြီးကကြင့်ကြောင်းဆိုပင်ဘုတ်နံလာမြေထောင်ပေါင်းမြေထောင်ပေါင်းကျင်ညောင်းသက်ွယ်ဤငရဲ ယခကြရမကိဉ္ဟုကာယနာဝါစာယမနာတာဒုက္ခတံကတံကိနာသံဒေဝခောလတောဗမ္မီရောတတပောရိတောေဒါကကာယကံစီကံမကံယုံမှားတဲ့ပုဂ္ဂိုလ်တွေအကျင့်ပြတ်တဲ့ပုဂ္ဂိုလ်တွေမိဘဆရာတွေကနာမ်ကောင်းတဲ့ပုဂ္ဂိုလ်တွေဟုတ်မလား အေးအဲ့လိုပုဂ္ဂိုလ်တွေအတွက်ချင့်တဲ့ပုဂ္ဂိုလ်တွေအတွက်သူတရားနဲ့လားသာတော့ဟောဒီငရဲကြီးမှာချရမနေရမယ်။သမဏေပြမဏေသဗ္ဗေယေဝပိဝနိဗ္ဗကေမုသာဝရေနဝိစေတိတံဝါတံပဝတံတရား။အေးအရှင်မြတ်အကျင့်ကောင်းရှိကြတဲ့ပုဂ္ဂိုလ်တွေအေးကိုထမတရားသဖြင့်တဏှာခံတောင်းပန်တဲ့ပုဂ္ဂိုလ်တွေအဲ့ဒါကိုလိညာလက်ပြားပြီးတော့ခုနကအယိုးအရင်မရှိတာကိုအယိုးအရင်ရှိအောင် သမင်းလုံးလေးပွားကြည့်ခအောင်ဆိုပြီးတော့လှုပ်ထားတာဒါလိန်ညာလည်းပြထားတာမဟုတ်လားအေးအဲ့ဒီလိုလူတွေလာရောက်ရမယ်နေရာတဲ့ဗျအဲ့တော့တို့တရားဓမ္မတွေအမေအဖေမြန်သွားမလိန်နဲ့နော်ဆရာသမားသွားမလိန်နဲ့နော်ဘယ်ရောက်မလဲဘင်ဘုတ်ငရဲဘာငရဲတို့အခုခေတ်တော့သိပ္ပံပညာတွေနဲ့ကောင်းအောင်လုပ်ထားလို့ရှင်းလုံးကပြောပြောရရင်ဈေးအိမ်သာပေါ့ဗျာဈေးအိမ်သာဆိုတာဘာဖြစ်တော့ ပုတ်ဖွနန်စောညစ်ပါပြီးတော့အာဟိုတကားကလည်းပတ်တာတွေရွယ်လို့ပြီးတော့အဲ့ဒီတကားကဖြတ်ဟိုကတ်တာတွေနဲ့ချုပ်ပြီးတော့ဤဤကုန်းတာလို့ထရံကလည်းမလုံးအောက်ကနေုံကလည်းပဲပြည့်စီဒီကြတဲ့ကြောင်းမှုဥရိုင်ရောဘာရောအထက်မှာပြစ်ထားတာကိုသေးသေးရဟဲ့အဲ့တော့ခိုင်နာတောင်မှခြေကတစ်ဖက်မြစ်တစ်ဖက်နဲ့လုံကြီးကတစ်ဖက်ကမှတာလေတစ်ဖက်ကကလန့်ဟိုတကားကဆွဲတာအပြစ်တော့လက်တစ်ဖက်လို့မအားဘူးမအားတော့ဟိုအစိုးရပုံနာတဲ့ရင်ကနှုတ်ခမ်းလာနာရောနှာခေါင်း အဲ့တော့လက်လက်ဘက်မှာတော့ခူးခူးလဲဆိုကိုအာဘုသောကကိုနာသောအယောပိသာယေအဲ့ဒါပင်ပုံမရဲမဟုတ်သေးဘူးဈေးအိမ်လာပဲရှိသေးတယ်မချင်းရဘူးလားအဲ့ဒါနဲ့တို့ပြီးတော့ပြောပြတော့ဟာရှိနဲ့ကြောက်ကြရကြီးပဲတဲ့ဗျာတို့ရဟန်းပုံနာလူကမြာလေသာထလို့တင်ကြမည်ဘုရားဓမ္မရိယဘုံနာလေသားတယ်ဆိုတာသိတယ် အာကိုကတခါလဲမလူချင်းမလူချင်းဘူးပြောတာမကိုတော်လဲတနည်းကမလာဘူးတနည်းကပန်းသီးတွေဝယ်ထားတော့အခုတော့မရှိတော့ဘူးမရှိတော့ဘူးပြောရတာကိုရှိတာလူပေါ့ဟုတ်မလားအာတနည်းကဒီရလို့ရှင်မကပဲတွေထုတ်ရောက်လိုက်တာအဲ့ဒီကတော့ကိုတော်ကမလာဘူးဟောအဲ့ဒါလက်သားတာမပြောရဘူးကိုပါကိုတတ်နိုင်တတ်နိုင်တော့ပဲလူပါဟုတ်မလားအဲ့ဒါမျိုးလေးနဲ့လက်စားပြီးတော့ဘယ်အခါကျမှလဲပါကိုတော်ကတော့မလာဘူးဆိုတာအလူကံကိုလက်စားဖြားအောင်နှိမ့်သက်ခြင်းပဲတဲ့ဗျာဟုတ်ပါလား တိုင်းရှိအဲ့ဒီငရဲကြတော့ဘယ်လိုဟာခံစားရတော့ဆိုလက်ချေနာနာလက်ချေနာနာပြတ်တော့ခါပြတ်တော့ခါငရဲကြီးများစွာစားအောင်မီငရဲကြီးများစွာစားအောင်မီငရဲကြီးကနေပြောတာငရဲကြီးอ่ะငရဲကြီးကနေတဲ့ဗျအဲ့တော့မဲကမဟုတ်ငရဲကြီးကနေอ่ะအဲ့ဒီငရဲတ attva ဖြစ်ရတာကိုကလည်း3မိုင်လောက်နေထားဖြစ်ရငရဲကြီးဆိုတာ8မိုင်လောက်ရှိရတယ်ကိုင်းနေတာသူ့နှုတ်ပြီးကိုစဉ်းစားကြည့်တာ ကြောက်ကြရမကောင်းဘူးလက်သေးကြီးတွေရယ်ဟမ်ကြောက်ကြရမကောင်းမေဘူးလားအဲ့ဒီငရဲကြီးတွေထိုးပေါက်ပြီးတော့စားအောင်မာတဲ့ဗျာဒါကြောင့်လက်ခြေနာနာလက်ခြေနာနာရတောက်ခါငရဲကြီးများစွာစားအောင်မီငရဲကြီးများစွာစားအောင်မီဒီရရရင်လည်းမကြည့်ပဲနဲ့ အယမင်းနဲ့ကြီးကံငရဲကြီးများစွာတောင်းနေတဲ့ဗျာဟုတ်ပလားအဲ့တော့မှသူပါပြလာတယ်ကြောက်လာတယ်တပည့်တော်နောက်တရားအထုတ်ရင်အိမ်မငိုက်တော့ပါဘူးဗျာကျိုးသားမပါတော့မယ်တဲ့နော်အဲ့တော့လူပြေပြန်မှုပြင်လေးခုပြုပါရစေလွတ်ပေးပါ မလေးနောက်ကြတော့ကျမဒါနာလည်းပြုပါမယ်ရှင်သီလလည်းဆောက်ပြီးပါတော့မယ်သမထလည်းပွားပါတော့မယ်ဟိတလည်းပွားပါတော့မယ်ရှင်ကိုမျိုးတော်မူပါနောနောနောယေဝတိမဲအခုလွန်ပြီးပြီတားလို့ရသေးလားတို့လွန်လေပြီးမှမိုက်တောင်မိုက်လောင်တာသူ့မှငိုလို့ကြိုးမရှိလက်ကအလားသူ့ကြိုးများ လေပြီတော့ပါတော့ရေဝရီရဲ့အခုမှမင်းကတနာကျင်ဟန်ဆောင်နေပါနဲ့မလွမ်းဖို့လုံမနေပါနဲ့တတိကမိမချမ်းကြီးနဲ့နင်တယံနေတာတွေကအခုပြန်တတိထားပါအောင်ဆိုပြီးတော့မှနောက်ဆုံးပြိဿရေဆိုလိုက်ငုံကြီးတန်းညာငုံကြီးတန်းညာဒေဝရီအားဒေဝရီအားအရေရာများချလိုက်ပြီအရေရာများချလိုက်ပြီဘယ်တဲ့ ပင်ပုတ်အရဲတဲ့လောက်တည်တပွားပွားခြေကလေးကအပေါ်ကတအားအားအောက်ကနေကျင်ငယ်လေးပွက်ပွက်ဆူးနေတဲ့ပင်ပုတ်ငရဲကြီးတဲ့ချလိုက်တာဗျာဟုတ်ပလားအေးအဲ့တော့ကတဲ့နန္ဒီယကျောင်းနာကတော့မသိမိကနတ်ပြည်မှာပါပေါ့အေးသံဃာတော်များလူကားများစောက အေးအတ္တတေကကုံဝါကြီးမတဲ့ပုဂ္ဂိုလ်တွေလက်ပြပြီးတော့မှအကျင့်တရားမကောင်းတဲ့ရေဝတိကတော့အရှင်လတ်လတ်ပဲမှာတော့အဲပင်ဘုံငရဲမှာကြာရောက်ရလို့အဖြူနဲ့အမဲဆိုတဲ့တရားဤတွင်မဲ့နိတိတမြာဟုတ်ပလားအဲတလင်းတမယာလို့ဆိုရင်လည်းလို့ကကိုချစ်တရားဆိုတဲ့ကံကွဲกว่าတော့ ဩနာနိယကမသိမိသားကြသူ့ကိုယ်တော်ကကြောင့်နတ်ပြည်မှာပုံနာပြည်မှာအရင်နဲ့နတ်သမီးချမ်းရန်တထောင်လေးကျိုးလင်းပြီးတော့ငန်းစားနေကြတယ်။ဟောမကောင်းတဲ့အရှင်ရရှိခဲ့တဲ့ရေဝတိကလင်းလင်းမရပင်ဖြစ်တော်ညာလေအရှင်လတ်လတ်နဲ့ပင်ပုတ်ငရဲလို့ညွန်မွေရ၆ပွဲရဖြစ်တဲ့ငရဲကိုကြားရောက်ရတယ်ဗျာ။ဟုတ်ပလား။ဒါကြောင့်အပြုံနဲ့အမဲဝေခွဲလို့ပြီးကြပါဝေခွဲလို့ပြီးကြပါယောဂီယာ ရှောင်ခွာသုဇာပါကုရောဖြူဖွေးသံနာရေမနေမြန်ပြုဖို့ရာကုသိုလ်ရှင်ရဲ့အလွဲမှန်စွာပြစီရာ နာထိပါအပြုနဲ့အမဲဝေခွဲလို့သိကြပါ ရှင်နဲ့ရဲ့လွဲမှန်စွာရစီတာသံထိပ်ပါဒီဒါကြောင့်သူနဲ့အမဲတမှုခွဲတူလည်းမတူတဲ့တရားနာကြရခြင်းပဲဘုန်းကြီးတို့ပြိဿဘာပဲဖြစ်ဖြစ်ကိုယ်ကံနဲ့ကိုကိုပြုတဲ့ကံကိုထံနဲ့ပြန်လာတယ်ဆိုတဲ့ကံတရားကိုယုံကြည်တဲ့ကမ္မတက္ကတာညာအဲဒါကိုအခြေဆိုင်ရင်လိုက်လဲသွားနေမှာကောင်းတာမပြုဘူး ပန်းဝင်တွေကိုပြုပြီးတော့စိတ်ထားဖြူတင်ရမယ်ဆိုရင်လူလားတဲ့နိဗ္ဗာန်အလွယ်နဲ့မရောက်နိုင်ဘူးလားဗျာအေးအဲ့ဒီသဘောသွားကိုဘုန်းကြီးတို့ဘုန်းကြီးတို့ဓမ္မများအဲကြိုးစားပြီးတော့ဒါနမှုလည်းပြုကြပိုက်တန်ကုန်းမမဟုတ်ပါဘူးဟိုရေလေးပါလေးလူရင်းလည်းဒါနပါပဲစေရနာတန်ရှင်းဖို့လိုပါလေကိုဒါနသီလဒီဖို့လိုပါလေအလူကမဟုတ်ဘူးမြင့်မြတ်ဖို့လည်းလိုပါလေအခုခေတ်ထဲမှာတော့အဲ့ဒါအကုန်လုံးမိမိတို့ကပဲရှိတဲ့ဒီနေ့ကအကုန်လုံးပြည့်စုံပြီးသားပြိတ္တာနော် အဲ့ဒါရောင်းတာဖြူနေအမဲဓမ္မကွဲတူလဲမတူပါဆိုတဲ့ဒေသနာထောက်ထားပြီးတော့ဒါနမှုဒုဗိဒရှိကြပြီသီလမှုရှိကြပြီနော်သမထမှုလည်းပဲမေတ္တာကြီးရှိတာကာယကံကုသိုလ်နဲ့လာဘကြွပါမေတ္တာဒါလို့ရှိကြပြီဝိပဿနာကုသိုလ်9မိနစ်လောက်အားထုတ်လိုက်မယ်ဆိုရင်ကုသိုလ်တွေစုံမသွားဘူးလားအဲဒီနန္ဒီယာကျောင်းငါးရဲ့ကုသိုလ်ကြောင့်မမေမိနတ်ပြေကနန္နပေါက်နေတာကို ယုံကြည်ပြီးတော့မိမိတို့အတွက်လည်းပဲဥပမာပြောရရင်နိဗ္ဗာန်ပအောင်လို့ဝိပဿနာတရားအထုတ်ကြရအောင်များပင်မလင်းခွေကအိုင်နေပါသောစွာခါကုထာလောဣန္ဒရေငြိမ့်နေစိတ်တွေမလွင်ပါယတိမိတ်ကယတိ ဟုတ်တဲ့ပါဟုတ်တဲ့ပါဓမ္မစိတ်ကိုထားဓမ္မစိတ်ကိုထားဘုနာပိဏာစိတ်ဆိုင်ကစိတ်ဆိုင်ကပါယောဂီများပါယောဂီများအဲသမထာတဲ့နာမနဲ့ပြသွားပါပြီဘုန်းကြီးတို့ဓမ္မရမများကိလေသာဆိုတာအနုတ္တိယကိလေသာ ဝိတိကမအပရိယုဌာဏကိလေသာဝိတိကမကိလေသာလို့၃မျိုးရှိတယ်ဘယ်နှမျိုးတော့အဲအနုတ္တိယကိလေသာဆိုတာအခန္ဓာသဘောအပြင်မြင့်ရှက်ပြီးတော့တည်နေတာအနုတ္တိယကိလေသာပရိယုဌာဏကိလေသာဆိုတာမဟောင်းများမပွေးများဒုံနဲ့ဘဲနဲ့ပြည့်လိုက်လို့ရှူးဆိုပြီးတော့ကပင်းကြီးကိုထောင်ထလာတာမျိုးကပရိယုဌာဏကိလေသာထားကြွတောင်းပြန်တယ် ဥဒိကမကိတာဆိုတကယ်တမ်းစွမ်းနဲ့ထိုးပသနဲ့ကြိုက်လိုက်ဒါလို့လက်တွေ့လွန်ကျူးတာကိုဝိတိတ်ကမကိလေသာဟုတ်ပါလားတတဝါတိုင်းမှာအစအဲ့ဒီကိလေသာ၃မျိုးရှိတယ်အဲ့ဒီကိလေသာ၃မျိုးကိုကြည့်ရရင်ဝိတိတ်ကမကိလေသာသူကသီလနဲ့ထိန်ရတယ်။ဘာနဲ့ထိန်ရတော့။ဒါလက်တွေ့ပဲမောင်နှမသဘောထားပြောရရင် အိမ်တော်ရှင်တွေဥပုံဆောင်တဲ့အခါဥပုံဆောင်တဲ့နေ့အိမ်တော်မှုမပြုကြပါဘူးဒါလည်းဒီပီလာနဲ့ထင်းထင်းလိုက်တာပါအပြိုလူပြိုများတရကပါမမလိမ့်ညတာမစားရင်အဲ့ဒါဘာနဲ့ထင်းလိုက်တာတော့ပီလာနဲ့ထင်းလိုက်တာပဲအဲ့ဒါဝိတိကမကိလေသာလွန်ကျူးမှုကိုပီလာနဲ့ထင်းပါတဲ့နောက်ပရိယောဒနာကကြွသောင်းချမ်းမှုဆိုတဲ့ကိလေသာအဲ့ဒါကိုသမာဓိနဲ့ထင်းပါ ဘာနဲ့ထိန်းရတော့ဒီစိတ်တင်ရဘုရားတရားသံဃာအာယုံတော်၎င်းဥပဒနာပေါ်စေယုံတန်ကိုရှိမှ၍တော်၎င်းအဲ့ဒီတမာတိနဲ့တည်ငြိမ်အောင်ဆိုပြီးတော့ဟိုအာယုံမောင်အစိမ့်မရအောင်ထိန်းနေလိုက်တာဟုတ်လားနောက်အနုတ္တိယကိလေသာကြတော့ပညာနဲ့ထိန်းပါအနုတ္တိယကိလေသာပညာနဲ့ထိန်းပါအဲ့ဒီအနုတ္တိယကြတော့နှမျိုးဖြစ်တယ်အာရမဏနုတ္တယသန္တာနာနုတ္တယအာရမဏနုတ္တယဆိုတာမြင်မှုကြားမှုစတဲ့အာယုန်ထဲမှာဖြစ်တယ် အေးအဲ့ဒီမှာအာရမဏလူပြဖြစ်လာရင်သူ့ကိုဝိပဿနာပညာနဲ့ထိန်ရတယ်။ဘာပညာနဲ့စိတ်ဆိုင်ယုံနာမှုရှုမှတ်တယ်ရှုမှတ်တော့ဟိုးအာယုံပေါ်မှာစိတ်ကမရောက်ဘူး။အဲ့ဒါဝိပဿနာနဲ့ထိန်တာ။ဩသန္တာနာနုရိယကိလေသာဆိုတာသောတာပန်အပုထုရှင်သောတာပန်တက္ကရာအနာဂံတို့ရဲ့သန္တာမှာရှိတဲ့ကိလေသာကိုတော့မဲ့ပညာနဲ့ထိန်ရတယ်။သောတာပတိမဲ့အကရာမိမဲ့နာမိမဲ့အရဟတမဲ့နဲ့ထိန်ရပါတယ်နော်။ အဲတော့အနုတ္တိယမှာနှစ်မျိုးကွဲသွားတယ်။တဏ္ဍာနာနုတ္တိယကိလေသာအာရမဏနုတ္တိယကိလေသာအာရမဏနုတ္တိယကိလေသာမြင်တဲ့ကြားခြင်းမှာဖြစ်တာကိုဝိပဿနာနဲ့ထင်ရပါတယ်။ သန္တာနာနုတရားကပုရိသေသောတပတ္တကရာအနာဂံတို့ရဲ့သန္တာမှာဖြစ်တာကိုအဲသတ္တပတိမေသရမိမေနာမိမေရတ္တမေစသည်ကိုသိရပါတယ်ဟုတ်ကလားအဲဒါကြောင့်ရှုမှတ်တဲ့အထက်မှာဗိဒ္ဓနာမတိပညာ၃မျိုးလိုပါတာမို့ဘုန်းကြီးတို့တရားဓမ္မတွေရဲ့ကိလေသာ၃မျိုးလုံး၃မျိုးလုံးသူ့နေရာသူ့နေရာဆိုင်ရာသတ်ပြီးတတ်ပြီးဖြစ်သွားပါတယ် ဟုတ်ပါလားဒီအစတော့နေသေးတာပေါ့နောက်ရှင်ဟသွားတာတဖြည်းဖြည်းနဲ့အင်းအားကောင်းတော့ကောင်းတယ်လို့အကျိုးပြုမယ်ဆိုတာကိုယုံကြည်စိတ်ချတာနဲ့ကြိုးစားကြပါလို့မြတ်တာဌာနပူဝင်တိုင်းလူချင်းနေနဲ့ပူပေါင်းဆွတောင်းမြဝေကြရအောင်မြာပေးပေပါကုန်၏မြာရ၍ကိုစိတ်နှပြသနာကြပါစေမြာ ရှိစုကြတဲ့ပုဂ္ဂိုလ်တွေဖြစ်တော့ဝါကျုပ်ကို15ရက်ဒါသာလိုပါတော့တယ်အဲ့ဒီအတွင်းမိမိတို့အနေနဲ့လောအတ္တဒါနလေတာဘာဝနာပေါင်းစုပေါင်းမှုတွေပြည့်စုံအောင်ဖြည့်တင်းကြပါကြိုးစားပြုကြပါလို့မေတ္တာဆန္ဒပြု